သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရီ1389ခုနှစ်ကဆုံလာပြေကျော်3ရက်ခရစ်နှစ်2019ခုနှစ်မေလ13ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ဂေဘရီယေစီတီး ဒေါက်တာမောင်မောင်ဒေါ်မေယုသမီးမချုသဲမောင်မိသားစုများဤဓမ္မစက္ကုဓမ္မယုံတော်ကြီးအတွင်မှာရွှေမင်းဝန်ဆရာတော်ဤမာသတိပဋ္ဌာန်9ရက်အချိန်ပြည့်တရားစခန်းပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားတို့ကို ဝင်ရောက်အားထုတ်လျက်ရှိကြတဲ့အာလုံးယောဂီသူတော်စင်များနဲ့ဓမ္မမိသားစုများကိုခွန်ကြီးဓမ္မဒါန တရားအလူပေးလူမာကတက္ခါထာဝဲကတန်ယုတ်ပါဠိတော်မှာလာတဲ့ပုဂ္ဂလတုတ်တံကိုကြိုက်ရာရွေးချယ်လမ်းနှစ်သွဲဆိုတဲ့အမည်လေးပေးပြီးတော့ဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမာပါတရားတော်ရဲ့အမည်ကကြိုက်ရာရွေးချယ်လမ်းနှစ်သွဲပါတယ်ပါပါလိမ့်မလဲကြိုက်ရာရွေးချယ်လမ်းနှစ်သွဲပါအေးကြိုက်ရာရွေးချယ်လမ်းနှစ်သွဲ အဲ့ဒီလမ်းနဲ့တွေ့ဟာအမှောင်လမ်းနဲ့အလင်းလမ်းလမ်းလမ်းမိမိတို့ကြိုက်တဲ့လမ်းကိုရွေးချယ်သွားဖို့ပဲဒါကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတာဝတ္တိပြေမုံစစ်တော်အကြောင်းမှာတရင်သုံးပြီးတော့နေစဉ်ဟောကြားတယ်နေ့စဉ်နေ့စဉ်ဘုန်းကြီးမနေ့တိုင်းလုပ်ငန်းစဉ်တရားတွေပဲဟောကြားပေးနေတယ်ညနေပိုင်းမှာလည်းလုပ်ငန်းစဉ်နဲ့ဆက်တဲ့တရားတွေပဲဟောပေးနေတယ်ဒီကနေ့တော့ ဘုန်းကြီးလုပ်ငန်းစဉ်နဲ့ဆက်တဲ့တရားကိုမဟောဘဲနဲ့ယောဂီများလိုက်နာကျင့်သုံးဖို့အတွက်တရားရွေးချယ်လမ်းနဲ့တွင်ဆိုတဲ့ဒီတရားတော်လေးကောင်းစီပေးပြီးတော့ဘုန်းကြီးပုဂ္ဂလတုတ်တံကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်။ဘုရားရှင်ကိုရမြတ်ကြီးတန်ဝတ္တိပြင်မို့ဇေတဝရွှေကြောင်းကင်းအောင်မှုလျော်နေစဉ်မှုလျော်နေစဉ်ချိန်ကာလမှာပတိနေရီကောသလမင်းကြီးမြတ်စွာဘုရားတန်ရောက်ယုတိစွာရှိခိုးဥချပြီးတော့ တင်းတော်လျောက်ပတ်တဲ့နေရာမှာနေထိုင်တဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒီပုဂ္ဂလသုတ်တံခေါ်တဲ့ချက်ရရွေးချယ်လမ်းနဲ့တွဲဆိုတဲ့တရားကိုမြတ်စွာဘုရားဟောကြားပေးပါတယ်။ဘုရားရှင်ကိုရောမြတ်ကြီးကသတ္တရောမိမဟာရာဇပုဂ္ဂလတန်တော်တန်ဝိဇ္ဇမာနလောကသမိမင်းကြီးတဲ့ဟောဒီလောကကြီးထဲမှာ ဟောဒီလောကကြီးထဲမှာ ပုဂ္ဂိုလ်၄မျိုးဆိုတာရှိတယ်တန်တော်တန်ဝိဇ္ဇမန်တော်အမှန်တကယ်ပဲပုဂ္ဂိုလ်၄မျိုးရှိတယ်တဲ့အဲ့ဒီပုဂ္ဂိုလ်၄မျိုးက ကတမိဇ္ဇတာတော်တဲ့ဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုတော့တမောတမပရာယနောတဲ့တမောဇောတိပရာယနောဇောတိတမပရာယနောဇောတိဇောတိ ပရာယနောလို့ပုဂ္ဂိုလ်၄မျိုးဘယ်နှမျိုးလဲလဲ အဲ့ဒီပုဂ္ဂိုလ်လေးမျိုးမှာနံပါတ်1ကတမောတမပရာယနောအမှောင်တွေကနေပြီးတော့အမိုက်မှောင်တွေကနေပြီးတော့ဟိုတိတက်တိတက်မိုက်မှောင်တဲ့လမ်းကိုတွားနေတဲ့ပုဂ္ဂိုလ်ကတရားတဲ့ပုဂ္ဂိုလ်ကတမျိုးတဲ့တမောဇောတိပရာယနောအဲ့ဒီအမှောင်လမ်းတွေကနေပြီးတော့အလင်းရောင်စီကိုတွားနေတဲ့ပုဂ္ဂိုလ်ကတရားတဲ့နောက်နံပါတ်၄နံပါတ်3 ဇောတိဓမ္မပရာယနောအလင်းရောင်တွေက နေပြီးတော့အမိုက်မှောင်စီကိုသွားနေတဲ့ပုဂ္ဂိုလ်ကတယောက်ဇောတိဇောတိပရာယနောအလင်းရောင်ကနေပြီးတော့အလင်းရောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်ကတယောက်ပုဂ္ဂိုလ်ဘယ်နှမျိုးလဲလဲပုဂ္ဂိုလ်၄မျိုးရှိတယ်အမှောင်လေးကနေပြီးတော့အမိုက်မှောင်လေးကိုသွားနေတဲ့ပုဂ္ဂိုလ်နောက်အမိုက်မှောင်လေးကနေပြီးတော့အလင်းရောင်စီကို ဥတီပြီးတော့သွားနေတဲ့ပုဂ္ဂိုလ်အလင်းရောင်တွေကနေပြီးတော့အမိုက်မှောင်တွေကိုသွားနေတဲ့ပုဂ္ဂိုလ်အလင်းရောင်တွေကနေပြီးတော့အလင်းရောင်စီကိုသွားနေတဲ့ပုဂ္ဂိုလ်ဆိုတော့ဒီပုဂ္ဂိုလ်၄မျိုးထဲမှာကြည့်လိုက်တဲ့အခါကျတော့လမ်းကြောင်းကနှစ်မျိုးပဲရှိတယ်အလင်းရောင်နဲ့သွားတဲ့ပုဂ္ဂိုလ်နဲ့အမှောင်နဲ့သွားတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်နှစ်မျိုးပဲရှိတယ်အဲဒီတော့မိမိတို့ဟာ ဒီလမ်းနှစ်သွယ်မှာဘယ်လမ်းကိုလိုက်မလဲဆိုတာလေးကိုဒီမှာကြည့်ပြီးတော့ကိုဆုံးဖြတ်သွားဖို့ပဲအဲတော့ဓမ္မောတမပရာယနာ ပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့ဘုရားရှင်ကိုရောင်မြတ်ကြီးကသောကာယေနဒုစရိတံစရတိဝါစာယဒုစရိတံစရတိမနတ္တဒုစရိတံစရတိသောကာယေနဒုစရိတံစရိတဝါဝါစာယဒုစရိတံစရိတဝါမနတ္တဒုစရိတံစရိတဝါကာယတဗေဒပရမရဏ ဒုက္ခတိဒုက္ခတိအပယံနေရယောတိတိအပယံနေရယောတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီပထမဖြစ်တဲ့အမိုက်မှောင်ကနေအမိုက်မှောင်နဲ့သွားနေတဲ့ပုဂ္ဂိုလ်ဆိုတာတဲ့သူဟာအတိတ်ကမကောင်းမှုတွေပြုခဲ့တဲ့အတွက်ကြောင့်ဒီဘဝမှာဆင်းရဲနှုံချတဲ့ဘဝမျိုးကို ရောက်ရှိတယ်တဲ့ဒီဘဝမှာရောက်တဲ့ကံမှာဆင်းရဲနှုံချတဲ့ဘဝရောက်လာ အဲ့ဒီလုံချတဲ့ဘဝဆိုတာလည်းပဲမြတ်စွာဘုရားကဟိုအမျိုးမျိုးမှမိုက်သုံးမျိုးပါမျိုးညာမျိုးအမျိုးမျိုးတွေကွဲပြားထားတာရှိပါတယ်ဒီလောက်လုံချတဲ့ဘဝလို့ပြောလိုက်ရင်ဒီလောက်ဆိုရင်သဘောပေါက်ပါပြီအဲ့ဒီတော့သူ့ရဲ့ဆင်းရဲလုံချလာတဲ့ဘဝရောက်နေပေမဲ့သူဟာဘာမှတတိမရအောင်သူမကောင်းမှုတွေကိုပဲဆက်လက်ပြီးတော့ပြုနေတယ်ကာယေနဒုစရိတံကာယေနကာယဒွါရဖြင့်လည်းပဲဒုစရိတံမကောင်းတဲ့အကုသိုလ်ကံတွေကိုပြုနေတယ် ဝါစာယနှုတ်ဖြင့်လည်းပဲဒုစိတံမကောင်းမှုတွေကိုပြောဆိုနေတယ်။မနတ္တာစိတ်ဖြင့်လည်းပဲမကောင်းတဲ့အကြံစီတွေကိုပဲကြံစီနေတယ်။အဲဒီလို မကောင်းတာတွေကိုပဲပြုမကောင်းတာတွေပြောမကောင်းတာတွေကြံနေတယ်။မကောင်းတဲ့အကုသိုလ်လုပ်ငန်းတွေပဲသူတက်တာချင်းသူစားခိုးခြင်းသူအသူတန်အင်အားမှားခြင်းမဟုတ်မမှန်တဲ့စကားပြောခြင်းမူရင်မိလျော့စေတတ်တဲ့ရည်တည်စားတောက်စားခြင်းစတဲ့မကောင်းမှုတွေကြီးတွေပြုနေတယ် အဲ့လိုမကောင်းမှုတွေကြီးတဲ့ဆက်လက်ဒီဘဝမှာလည်းပဲမကောင်းမှုတွေပြုမကောင်းကံတွေပြုလုပ်တဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်ဟာတေတီဤအခြားမဲ့မှာဒုက္ခတိဝိနိပါဒနေရယံသူ့ရဲ့ဘဝဟာပင်ငရဲသူပဲကြာရောက်ရမယ်ဒုက္ခတိဘဝဆင်းရဲကင်းတဲ့အဲ့ဒီအပေဘုံသူကြာရောက်ရမယ်ငရဲတရိစံပြိတ္တာသူတကယ်ဆိုတဲ့အပေဘုံသူပဲကြာရောက်ရမယ်တဲ့ အဲ့လိုကြောက်ရွံ့သွားတဲ့အတွက်အတိတ်ကမကောင်းမှုတွေပြုခဲ့တဲ့အတွက်ကြောင့်ဒီဘဝမှာလည်းပဲမကောင်းကျိုးတွေရပြီးတော့ဆင်းရဲနှုံချတဲ့ဘဝဒီဆင်းရဲနှုံချတဲ့ဘဝမှာလည်းပဲစိတ်ကောင်းစေတနာကောင်းမရှိဘဲနဲ့မကောင်းတဲ့အကုသိုလ်လုပ်ငန်းတွေပဲအသက်မွေးဝမ်းကြောင်းပြုတယ်သူတက်တသူစာကိုသူတန်အင်အားမဆတဲ့မကောင်းမှုတွေပြုအဲ့ဒီပြုတဲ့အတွက်ကြောင့်မို့တည်တည်ချမ်းမဲ့မှာအဲ့ဒီမကောင်းကျိုးဖြစ်တဲ့အပယ်ဆင်းရဲကိုပဲကြာရောက်ရတယ် အဲ့ဒီပုဂ္ဂိုလ်တရားခံပြီးဥပမာအားဖြင့်ပြောရမယ်ဆိုရင်တဲ့ဥပမာအားဖြင့်ပြောရမယ်ဆိုရင်တဲ့ဒီပုဂ္ဂိုလ်ဟာတဲ့အမိုက်မှောင်တွေကနေပြီးတော့အမိုက်မှောင်တွေကိုသွားနေတယ်လို့ပဲတဲ့အမိုက်မှောင်တွေကနေအမိုက်မှောင်တွေသွားနေတယ်လို့ပဲတဲ့အညစ်အကြေးတွေရှိရာအရာကနေပြီးတော့ညစ်အကြေးတွေရှိရာအရာကိုသွားနေတယ်လို့ပဲလောဟိတ သွေးပြည်အညစ်အကြေးတွေရှိတဲ့အရာကနေသွေးပြည်အညစ်အကြေးတွေရှိတဲ့အရာကိုသွားနေတယ်လို့ပဲဒီပုဂ္ဂိုလ်ဟာတကယ်ကိုပဲမကောင်းတဲ့အတိတ်ကမကောင်းတဲ့ကံတွေပြုခဲ့လို့ဒီဘဝမှာမကောင်းကျိုးတွေရဒီဘဝမှာလည်းမကောင်းမှုတွေဆက်လက်ပြီးတော့ပြုမှုပြုမှုသွားတဲ့အတွက်ဒီပုဂ္ဂိုလ်ဟာကောင်းကျိုးရမှာလားဆိုးကျိုးရမှာလားဟေးမကောင်းကျိုးတွေပဲရသွားတယ်ဆိုးကျိုးပဲရသွားတယ်အပေပုံမှုရသွားတယ်ဒါကြောင့်မို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ဘာနဲ့ဥမာပေးထားတယ်လဲလို့ဆိုတော့ခွန်ကြီးတို့သူနှစ်ခါဆိုတဲ့မုတ်ဆိုးကြီးနဲ့ဥမာပေးထားတယ်အဲ့ဒီမုတ်ဆိုးဟာအတိတ်ဘဝကမကောင်းမှုတွေပြုခဲ့တော့ဒီဘဝမှာလည်းပဲမကောင်းကျိုးတွေရပြီးတော့ဆင်းရဲနှုံချတော့မုတ်ဆိုးအလုံးနဲ့ပဲအသက်မွေးဝမ်းကြောင်ပြုရခွေးတွေနဲ့တောလိုက်ပြီးတော့နေရတယ်အဲ့လိုခွေးတွေနဲ့တောလိုက်ပြီးတော့နေရတဲ့အခါကလည်းကြတော့ဒီနေ့မိမိကလည်းနာနဲ့ စာလေးရဖို့အတွက်ဆိုပြီးတော့ခွေးတွေနဲ့တွန်းလိုက်ထွက်လာမိမိအိမ်ကနေအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တပိသားဖြစ်တဲ့ယဟန်တော်တပါးအဲ့ဒီယဟန်တော်တပါးဟာတပိတ်ပိုက်ပြီးတော့အဲ့ဒီရွာကိုဆုံးခံကြွလာဆုံးခံကြွလာတဲ့အခါရွာဘဝမှာအဲ့ဒီမုတ်ဆိုးနဲ့တွားပြီးတော့တွေ့ဒီသုံးနက္ခတ္တဆိုတဲ့မုတ်ဆိုးနဲ့တွားတွေ့တဲ့အခါမုတ်ဆိုးဟာ ဒီယဟန်ကိုမြင်လိုက်တာနဲ့တပြိုင်နက်တည်းငါတို့ဒီနေ့တိတ်နမိမကောင်းတော့ဘူးဒါမိစ္ဆာဒိဋ္ဌိယူရှိတဲ့ပုဂ္ဂိုလ်များယဟန်တန်ခါများ မြင်နေဆိုရင်အတိတ်ကောက်တဲ့ကံမှာတိတ်နမိမကောင်းဘူးလို့ကောက်တယ်အဲ့ဒီတော့အတိတ်နမိတ်မကောင်းတော့ငါဒီကနေ့ဟင်းစားမှရပါမလားစိတ်ထဲမှာဖြစ်သွားတယ်။အဲ့လိုစိတ်ထဲမှာဖြစ်သွားပြီးသူလန်းသူသွားတဲ့ခွေးတွေနဲ့ရဟန်းတော်လေးလည်းပဲသူလန်းသူသွားပြီးတော့ရွာထဲဆုံးခံကြွ အဲ့ဒီမုတ်ဆိုးကလည်းကိုယ်တွေနဲ့တွန်းလိုက်ထွက်တဲ့အခါမှာခါတိုင်းနေ့တွေမှာရပြီမယ်ဒီကနေ့ဘာမှသားကောင်မရအောင်သားကောင်မရတဲ့အခါကလည်းကြတော့စိတ်ပြက်လက်ပြက်ပြန်လာအဲ့ဒီခွေးတွေနဲ့ပြန်လာတဲ့အချိန်မှာကုရဟန်းတော်လေးကလည်းရွာထဲမှာဆွမ်းခံကြွပြီးဆွမ်းခံပြန်လာတာရွာဘဝမှာတော့တွေ့ပြန်တယ်အဲ့လိုတွေ့တဲ့အခါကလည်းကြတော့ဒီယဟန်ဥပ္ပိကရုံးကြောင့်ငါဒီကနေ့ဘာမှဟင်းစားတောင်မရတော့ဘူး အဲ့တော့ဒီပုဂ္ဂိုလ်နေတိုင်းသာယွာလန်းနေရင်ငါဒုက္ခရောက်တော့မှာပဲအဲ့တော့ဒီပုဂ္ဂိုလ်ငါခွေးတွေနဲ့ရှုတိုက်မှာပဲဆိုပြီးတော့အဲ့ဒီမှာယဟန်တော်အရှင်မြတ်ကလေးကိုဒီသူလက်ခတ်တယဟန်ကအသူလက်ခတ်တမူဆိုးကသူလက်ခတ်မူဆိုးကအဲ့ဒီမှာခွေးတွေနဲ့ရှုတိုက်တယ်အဲ့ဒီကံမှာယဟန်တော်လေးကတောင်းပန်တဲ့တရားကြီးမလုပ်ပါနဲ့မလုပ်ပါနဲ့တောင်းပန်တယ်ဘယ်လိုမှမရတဲ့ခါကလာကြတော့တပိတ်ကိုပြစ်ချပြီးတော့နိယသစ်ပင်ကိုတက်ရတယ်ဘုန်းကြီးတို့ယဟန်တော်များမှာ အန္တရာယ်ကြုံတဲ့အခါမှာတိပင်မောတက်ကောင်းတယ်သို့တော့အမြင့်ကြီးတက်ရမလားမဟုတ်ဘူးအန္တရာယ်လွတ်ယုံပဲတက်ရတရားတော်များမှာနော်အဲ့ဒီမှာအန္တရာယ်နဲ့ကြုံတွေ့နေတဲ့အတွက်ကြောင့်မို့အဲ့ဒီယဟန်တော်လေးကတိပင်မောတက်တယ်အန္တရာယ်နဲ့လွတ်လောက်တဲ့နေရာကွာစုံတိအောင်လက်ကဆွဲမိသွားအဲ့လိုဆွဲမိပြီးတော့ကွာစုံမှာဒီဂိုင်းပုံမှာထိုင်နေတဲ့ခါကျတော့ခြေောက်ကလေးကအောက်တွဲလန်းကြ အဲ့ဒီတွဲလန်းကြနေတဲ့ခြေတော့ကိုဒီကအောက်ကမုတ်ဆိုးကကိုတော့ဆင်းခဲ့ဆိုပြီးတော့ဆင်းခိုင်းနေဟိုကလည်းမလုပ်ပါနဲ့တကကြီးရဲ့တောင်းပန်နေသို့တော်လည်းပဲဟိုကမဆင်းတဲ့ခါကလည်းကြတော့အောက်ကမုတ်ဆိုးကသူ့ရဲ့မြားအိမ်တွေကမြားဆန်ကို ထုတ်ပြီးတော့တခါလေမြားဆန်နဲ့အောက်ကနေခြေတော့ကိုလှန့်လှန့်ပြီးထိုးတယ်အဲ့ဒီမှာလှန့်လှန့်ထိုးတဲ့အခါကျတော့ဒီညာဘက်ခြေတော့ထိုးလိုက်ရင်ညာဘက်ခြေတော့ကိုမြောက်ထားလိုက် မြောက်ထားတဲ့ကဘယ်ဘက်ခြေတော်လေးတွဲလန်းကြတော့ဘယ်ဘက်ခြေတော်လေးထိုးလိုက်ဘယ်ဘက်ခြေတော်လေးမြောက်ထားလိုက်ညာဘက်ခြေတော်ထိုးလိုက်ဆိုတော့အဲ့ဒီမှာမလုတ်ပါနဲ့တကားရဲ့မလုတ်ပါနဲ့တကားရဲ့တောင်းပန်ဘယ်လိုမှမရဘူးအဲ့ဒီလိုနဲ့ဆိုတော့ကိုရိုလေးဟာလည်းခံတယ်ဟိုလိုအဲဒီခြေတော်လေးကိုရွှေ့လိုက်ရဒီလိုရွှေ့လိုက်ရဆိုတော့ခန္ဓာကိုယ်လှုပ်ရှားတဲ့အခါကလာကြတော့ခန္ဓာကိုယ်မှာဝတ်ယုံထားတဲ့အပေါ်ယုံသင်္ကန်းအဲ့ဒီမှာ အပေါ်ယုံသင်္ကန်းကသူ့ရဲ့ခန္ဓာကိုယ်ပေါ်ကနေပြီးတော့ပြုတ်ကျသွားတယ် အဲ့ဒီပြုတ်ကျသွားတဲ့ကအောက်ကခွေးတွေကလည်းပဲတစ်ပင်မောဖက်တဲ့တာတခါနဲ့အတင်းသားကောင်ကိုဖမ်းမလို့ပဲဟောဟစ်ပြီးတော့ဟောင်ပြုတ်ပြီးတော့တခါနဲ့ချင်းချောင်းနေတော့အဲ့ဒီလိုသင်္ကန်းလည်းပြုတ်ကျလာရောအပေါ်အကူတော့ကျလာပြီးထင်သွားတယ်။အဲ့ဒီမှာသင်္ကန်းကဘယ်ပေါ်မှာကျလဲဆိုတော့မုတ်ဆိုးကြီးပေါ်မှာသင်္ကန်းကခြုံရည်ကြီးကျသွားတယ်။အဲ့ဒီကျသွားတဲ့အချိန်မှာခွေးတွေက အပေါ်ကကူတော့ကျလာပြီးဆိုပြီးတော့အဲ့ဒီမှာသင်္ကန်းပတ်မိနေတဲ့အဲ့ဒီမုတ်ဆိုးကြီးကိုဝိုင်းပြီးတော့ကိုက်တက်ကြတယ် သူ့ရဲ့ခွေးတွေကဝိုင်းပြီးကြိုက်တတ်ဝိုင်းပြီးကြိုက်တတ်ပြီးတော့အသားတွေဖက်စားအဲ့ဒီမှာအပေါ်ကကိုရိုလေးကနေပြီးတော့အဲ့ဒီမှာအတန်ပေးပြီး6လနဲ့အခါကြတော့မှခွေးတွေကအပေါ်ကရန်သူရှိနေတာကိုသိပြီးတော့အဲ့ဒီမှာခွေးတွေကဒီနေရာကနေထွက်ပြေးကြတယ်အဲ့လိုထွက်ပြေးတဲ့အခါကလည်းကြတော့မှဘဝကနေတစ်ပင်မောကဆင်းတစ်ပင်မောကဆင်းပြီးတော့မိမိသင်္ကန်းလေးခွာယူခွာယူပြီးသင်္ကန်းလေးခန္ဓာကိုပြန်ပန်းနောက်တပိတ်ကလေးကိုလည်းပဲခါရဲယူပြီးတော့ကျောင်းတော်ပြန်သွား သူ့စိတ်ထဲမှာတန်တရားဖြစ်မိမိရဲ့အကြောင်းမကင်းတဲ့အတွက်ကြောင့်မို့မိမိသင်္ကန်းကြောင့်ဒီမုတ်ဆိုးတော်ခွေးတွေရဲ့ကြိုက်တမှုကိုခံရပြီမိမိမာများအပြစ်အာဘာများတင့်နေပြီလားဆိုပြီးတော့စိုးရင်စိတ်တွေဖြစ်တန်တရားကုကုစာဖြစ်ဖြစ်ပြီးတော့မြတ်စွာဘုရားတန်သွားပြီးလျှောက်တယ် မြတ်စွာဘုရားတန်သွားလျှောက်တော့ဒီအကြောင်းကိုလျှောက်တဲ့အခါကျတော့သင်္ဃာရောသိစေလိုတဲ့စိတ်ဆန္ဒရောရှိသလားမရှိပါဘူးဗျာတင်းရဲ့ကြောင်းကြမှုရောပါသလားဘာမှမပါပါဘူးဗျာတပည့်တော်သင်္ဃာဟာသူ့ရဲ့အောက်ကနေပြီးတော့မြားနဲ့ထိုးတော့တပည့်တော်တင်းရင်ရှောင်ရင်ယုံရင်ကန်ရင်နဲ့ပဲတပည့်တော်သင်္ဃာပြုတ်ကျသွားပါတယ်အဲ့လိုသင်္ဃာပြုတ်ကျသွားလို့သင်္ဃာဖုံးလွှမ်းမိတဲ့အခါကလည်းကြတော့အဲ့ဒီမှာခွေးတွေကတပည့်တော်လိုထင်မှတ်ပြီးတော့ကဲ့တတ်ကြခြင်းဖြစ်ပါလေဆိုတော့ င်းရဲ့စိတ်ဆန္ဒလည်းမပါဘူးတင်ကိုယ်တော်လည်းကြောင်းကြမှုမရှိဘူးဆိုရင်မနှောတော်တွေအနာပတ်တိတင့်မှာဘာမှအာဘမတင်ဘူးလို့မြတ်စွာဘုရားမိန့်ရှိလိုက်တယ်။အဲဒီမှာဒီမုတ်ဆိုးမှသာ သူ့ရဲ့မကောင်းမှုအကုသိုလ်ကံနေကြောင့်သူ့အကုသိုလ်ကံတွေက သူ့ကိုအကျိုးပေးသွားတာ။အခုဒေဒီဤရှားမဲ့မှလည်းပဲဒီမုတ်ဆိုးဟာပင်ငရဲကို ကြားရောက်ပြီးတော့အခုငရဲခံစားရမယ်။အဲတော့အမှောင်လေးကလာပြီးတော့ဒီမုတ်ဆိုးဟာဘယ်ကိုပြန်သွားနေတာလဲ။ အမှောင်ကိုပြန်သွားတာဒါကြောင့်မို့ဘုန်းကြီးတို့ခုမိမိတို့ရဲ့မျက်မှောက်ခင်မှလည်းကြည့်ပေါ့မျက်မှောက်ခင်မှလည်းပဲဒီလိုပဲမကောင်းမှုတွေဆက်ပြီးတော့ကိုယ့်ရဲ့ဘဝကနှုံချပြီးတော့အောက်တန်းနောက်တန်းကြာနေပြီမြဲတတိတံဝေကမရဘဲနဲ့မကောင်းမှုတွေကိုပဲဆက်လက်ပြီးတော့အကုသိုလ်လုပ်ငန်းတွေဆက်လုပ်နေတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားေးအဲ့လိုပုဂ္ဂိုလ်တွေဟာဒီအမှောင်တွေကလာပြီးတော့ဘယ်ကိုသွားနေတာလဲဒီအမှောင်တွေကိုသွားနေတာဒါကြောင့်မို့အမိုက်ကလာအမိုက်ရွာ သွားရှာသူလေးတယောက်ပဲလို့ဒီလိုဆောင်းပုံလေးပေးထားတယ်ကဲဒါလေးဆိုကြည့်မယ်အမိုက်ကလာအမိုက်ရွာသွားရှာသူလေးတယောက်ပဲအမိုက်ကလာအမိုက်ရွာသွားရှာသူလေးတယောက်ပဲသွားရှာသူလေးတယောက်ပဲဆိုကြည့်ပါ ဒီအဲ့ဒီလိုမိမိရဲ့အတိတ်ကမကောင်းမှုတွေပြုခဲ့တဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှလည်းပဲမကောင်းကျိုးတွေခံရပြီးတော့ဆင်းရဲနှုံချတဲ့ဘဝမျိုးတွေရအဲ့ဒီဆင်းရဲနှုံချတဲ့ဘဝမျိုးတွေမှလည်းပဲမကောင်းမှုတွေပဲဆက်လက်ပြုမယ်ဆိုရင်သူဟာဒုက္ခတိဘုံဘဝလားဒုက္ခတိဘုံဘဝလားမကောင်းတဲ့ဒုက္ခတိဆိုတဲ့အပေဘုံကိုကြားရောက်သွားတာဆိုတော့သူဟာအလင်းရောက်နေသွားတာလားအမှောင်နေသွားတာလားအေးအမှောင်လန်းကိုသွားနေတာဒါနံပါတ်1ပုဂ္ဂိုလ် နံပါတ်1ပုဂ္ဂိုလ်ကတမောဇောတိပရာယနာပုဂ္ဂိုလ်မိုက်မောင်တွေကနေအလင်းရောင်တွေသွားတဲ့ပုဂ္ဂိုလ်အမိုက်မောင်ကနေပေကိုသွားတာနဲ့အေးအလင်းရောင်တွေသွားတဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတော့ကာယေနာသူစရိတံစရတိဝါစာယသူစရိတံစရတိမနတ္တသူစရိတံစရတိသောကာယေနသူစရိတံစရိတဝါဝါစာယသူစရိတံစရိတဝါမနတ္တသူစရိတံစရိတဝါ ကာယတာဗေဒပရမရဏတုကတိတေကံလောကဥပပစ္စတိဒီပုဂ္ဂိုလ်ကတော့ဖြင့်သူဟာသူ့ကိုယ်သူပြန်ပြီးတော့နှလုံးသွင်းဆင်ခြင်တယ်ငါအတိတ်ကမကောင်းမှုတွေပြုခဲ့လို့ဒီဘဝမှာငါရဲ့ဘဝဆင်းရဲနှုံချာနေတယ်ငါဒီဘဝမှာဒီလိုနေလို့မဖြစ်ဘူးငါကုသိုလ်ကောင်းမှုလေးကိုစွန့်နိုင်တယ်များပြုရမယ်ငါစားတဲ့အထက်ကနေပြီးတော့ဖဲ့ပြီးတော့ငါလှူဒန်းမယ် တရင်လေးတွေမှာငါစွမ်းနေတဲ့မြဥပုသီလဆောက်တည်မယ်ဘာဝနာသမထကမ္မထံဝိပဿနာကမ္မထံတွေရှိတဲ့အခါမှာသမထကမ္မထံဖြစ်ဖြစ်မိမိစွမ်းနိုင်တဲ့မြဘာဝနာတရားလေးပွားများမယ်ဓာတုကိုယ်သူတတိတရားရအဲ့လိုတတိတရားလေးရပြီးတော့မကောင်းမှုတွေကိုရှောင်ပြီးတော့ကောင်းတဲ့ဒါနာကောင်းမှုလေးပြုတဲ့သီလတွေစောင့်တဲ့တရားတွေနားတယ်အခုခေတ်မှာဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာလူငယ်လူရွယ်တွေဟာဘာသာရေးဘက်ကိုအထူး အာယုံဆိုင်ပြီးတော့လုပ်ကင်နေကြတာတွေတွေ့ရပါတယ်အထူးအဖြင့်ပရဟိတလုပ်ငန်းတွေပေါ့ပရဟိတလုပ်ငန်းတွေဆိုတာသူတစ်ပါးဒုက္ခရောက်နေတာကိုဘုန်းကြီးတို့ကူညီတဲ့လုပ်ငန်းကယ်ဆယ်တဲ့လုပ်ငန်းဆိုတော့ကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းလားအေးအဲ့လိုကုသိုလ်လုပ်ငန်းထဲမှာချမ်းသာပြည့်ဝတဲ့ပုဂ္ဂိုလ်တွေကြွယ်ဝတဲ့ပုဂ္ဂိုလ်တွေပါတယ်လို့ဆင်းရဲလုံခြုံတဲ့ပုဂ္ဂိုလ်တွေရောမပါဘူးလား အဲ့ဒီပုဂ္ဂိုလ်များမိမိတို့ရဲ့ဘဝဟာဒီဘဝမှာဒီလိုအောက်တန်းနောက်တန်းကျဆင်းရဲနေတာအတိတ်ကမကောင်းမှုတွေပြုခဲ့လို့အတိတ်ကကုသိုလ်တွေမပါခဲ့လို့ဒီဘဝမှာဆင်းရဲတာငါဒီဘဝမှာတော့ဖြင့်ကောင်းတဲ့စိတ်ထားလေးထားပြီးတော့ကောင်းတဲ့ကုသိုလ်တွေပြုမယ်မိမိတို့ကပစ္စည်းဝတ္ထုနဲ့မတတ်နိုင်ရင်လူအားကုသိုလ်နဲ့မိမိကုသိုလ်ယူမယ်ဆိုပြီးတော့ဒီလိုကုသိုလ်ယူနေတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိပါဘူးကုသိုလ်ယူလို့ရောမရဘူးလားကုသိုလ်ယူလို့လည်းရတယ်လေအခုဒီကနေ့ ဓမ္မစက္ကုဓမ္မယုံတော်ကြီးမှာကြီးပေါ့လာပြီးတော့ကုသိုလ်တွေယူကြဒီကဥမမောင်ဒေါ်မေယူတို့သမီးလေးမချုပ်တဲမောင်တို့မိသားစုများတယ်မဟုတ်ဘူးအပြင်ကနေပြီးတော့လာပြီးတော့ဒီမှာဝေယဝဆကုသိုလ်တွေလာပြီးယူနေကြဒါရီယာမိမိတို့ရဲ့ဒီမှာလောအားကုသိုလ်တွေနဲ့ပဲကုသိုလ်ယူနေကြတာပဲလေဒါကြောင့်အဲ့လိုမိမိရဲ့အတိတ်ကအကြောင်းအရာတွေကိုပြန်ပြီးဆင်ញင် ပြီးတော့ဒီဘဝမှာတော့ဖြင့် ငါကုသိုလ်လုပ်ငန်းအနေနဲ့ပဲလုပ်မှာမတတ်နိုင်လို့ပစ္စည်းဝတ္ထုမတတ်နိုင်ရင်လုံအကုသိုလ်နဲ့ပြုမယ်ဆိုပြီးတော့ခွေးတို့မြန်မာနိုင်ငံမှာပရဟိတလုပ်ငန်းတွေအခုလူငယ်လူရွယ်တွေအများကြီးလုပ်ကန်နေကြပါတယ်ဒါတွေကကုသိုလ်လုပ်ငန်းတွေပါအဲ့ဒီသူတို့လုပ်တဲ့ကုသိုလ်လုပ်ငန်းတွေကသူတို့ရဲ့သွားရလမ်းကြောင်းဟာအမှောင်နဲ့သွားမှလားအလင်းနဲ့သွားမှလားဒုက္ကတိဘုံဘဝလားဒုက္ကတိဘုံဘဝလားဒုက္ကတိဘုံဘဝပါဘုန်းကြီးတို့မြတ်စွာဘုရားလက်ထက်က ဗာရရွာဇဆိုတဲ့ပုံနာကြီးဇနီးမောင်နှံနှစ်ဦးအဲ့ဒီမှာသူတို့နှစ်ဦးပေါင်းမှခြုံဆောင်တစ်ထည်ပဲရှိပါတယ်ဘုန်းကြီးတို့အိန္ဒိယနိုင်ငံမှာဆိုတာဘာသာရေးလုပ်ငန်းတွေနဲ့သွားကြလာကြရင်အပေါ်ကခြုံဆောင်ကြီးခြုံပြီးသွားလိမ့်ရှိပါတယ်နှစ်ဦးပေါင်းမှခြုံဆောင်တစ်ထည်ပဲရှိတော့အဲ့ဒီမှာဘယ်သွားသွားအပြင်ထွက်လို့ရှိရင်နှစ်ယောက်အတူထွက်လို့မရအောင်တယောက်တစ်လဲစီပဲထွက်ရတယ် အဲ့လိုတရားတလက်စီထွက်ရတဲ့အခါတဏီလောကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကြွရောက်လာပြီးတော့မြတ်စွာဘုရားတရားဟောပါအဲ့ဒီညအချိန်ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကည300ကာလပါလို့တရားဟောပေးပါတယ်။နေ့အချိန်မှာလည်းသူ့ရဲ့အချိန်ကာလလျော်စွာဟောပေးပါတယ်။အဲ့လိုဟောပေးတဲ့အခါကာလကြတော့အဲ့ဒီမှာဇနီးမောင်နှံနှစ်ဦးကမြတ်စွာဘုရားတရားကိုနားချင်းတယ်။ဒါပေမဲ့ခြုံတွေကတထည်ပဲရှိတဲ့အခါကျတော့နှစ်ယောက်အတူတူသွားလို့ န်းကြီးတို့မြန်မာစကားလိုဘုရားသွားကြောင်းတွေ့အတူတူဆိုတာသူမဖြစ်နိုင်တော့အဲ့ဒီမှာနေပိုင်းချိန်မှာ ပုံလေးမကြီးကသွားတယ်ညအချိန်မှာဗာရတော်စာပုံနာကြီးကသွားတယ်အဲ့လိုသွားတဲ့ခါကလာကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကညပိုင်းမှာဒါနကထာသီလကထာတက်ကကထာမေကကထာကမ္မနံအာရိနဝဆိုတဲ့ကထာဒေသနာစဉ်ကို အစဉ်တိုင်းမြတ်စွာဘုရားဟောပေးနေတယ်အဲ့လိုဟောပြနေတဲ့ခါကလာကြတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ တရားတော်တွေကိုပူဇော်လိုတဲ့စိတ်ဆန္ဒတွေဖြစ်လာတယ်တရားတရားတွေထက်သန်လာတယ်တရားတရားတွေထက်သန်ပေမဲ့လှူခြင်းနဲ့သူ့မှာလှူစရာမရှိဘူးဒီပုံနာကြီးမှာလှူစရာရလို့မရှိဘူးအဲ့ဒီလှူစရာရလို့လောက်လောက်လန်းလာဒီခြုံတစ်ပည့်ကြီးခြုံတယ်ကြီးပဲရှိတယ်အဲ့ဒီမှာခြုံတယ်ကြီးရှိတဲ့ကကလကြတော့သူစဉ်းစားတယ်ငါတို့အတိတ်ဘဝကမလှူခဲ့လို့ဒီဘဝမှာဆင်းရဲအတိတ်ကဘာမှမပြုတ်ခဲ့လို့ဒီဘဝမှာဒုက္ခရောက် နှစ်ယောက်ပေါင်းမှဒီတစ်ထေပဲရှိတယ်အဲဒီတော့မလှူလို့မရှိ မရှိလို့မလှူဘာပဲဖြစ်ဖြစ်ငါဒီဘဝတော့လှူမယ်ဆိုပြီးတော့စိတ်ထဲမှာတရားတရားတွေဖြစ်လာတဲ့အတိုင်းအဲ့ဒီမှာခြုံဆောင်ကြီးကိုလှူမယ်လို့စိတ်ကူးလိုက်တယ်နောက်ကမစ်စီတာကဖြစ်တယ်မင်းလှူလို့ဖြစ်မလားနှစ်ယောက်ပေါင်းမှဒီတစ်ထေပဲရှိတာလေဒီတစ်ထေလှူလိုက်ရင်မင်းတို့အပြင်းတောင်ထွက်เสียရမရှိတော့ဘူးမဖြစ်သေးပါဘူးလေနောက်ကမစ်စီတာကဆွဲထားလိုက်တယ် အဲ့ဒီမှာမျက်စိဓာတ်ကဆွဲတက်လိုက်တဲ့အခါကျလူမယ်လို့တရားတရားလေးဖြစ်တာလေးပြတ်သွားလိုက်မြတ်စွာဘုရားတရားဖြစ်လာလိုက်တရားတရားတွေဖြစ်လာလိုက်လူချင်းတဲ့စိတ်တွေဖြစ်ပေါ်လာလိုက်အဲ့ဒီမှာလူချင်းတဲ့စိတ်တွေဖြစ်ပေါ်လာလေမရှိလို့မလူမလူလို့မရှိငါလူကိုလူမယ်ဆိုပြီးလူမယ်ဆိုပြီးခြုံတပည့်ကြီးကင်လိုက်အဲ့ဒီမှာနောက်ကမျက်စိဓာတ်ကမင်းဖြစ်မလားနှစ်ယောက်ပေါင်းမှဒီတစ်ထဲတယောက်တည်းထွက်ရတာဒီတစ်ထဲလူလိုက်ရင်မင်းတို့အပြင်းတောင်ထွက်เสียရမရှိတော့ဘူးမဖြစ်သေးဘူးဟောနောက်ကမျက်စိဓာတ်ကဆွဲထားလိုက် မင်းစေတကဖြစ်လိုက်အဲ့ဒီမှာမင်းစေတနဲ့တရားတရားနဲ့တိုက်ပွဲဝင်နေတာမင်းစေတနဲ့တရားတရားနဲ့အဲ့ဒီမှာတိုက်ပွဲဝင်နေရတဲ့အချိန်မှာနန်းနဲ့တဖြည်းဖြည်းနဲ့ဘုန်းကြီးတို့မြတ်စွာဘုရားရဲ့တရားတော်တွေကလည်းတဖြည်းဖြည်းပြီးကနေနေပြီဟိုကလည်းပဲညင်သုံးရံမှာညင်လင်ရံပြီးလို့မိုးတောက်ရံအချိန်ပဲရောက်လာအဲ့ဒီအချိန်မှာဒီကဗာရတော်စပုံနာအဲဗာရတော်စမဟုတ်ဧကတတကပုံနာကြီး ဒီဧကတရကပုံနာကြီးဟာတရားတရားနဲ့မိစေတာတရားနှစ်ခုတိုက်ပွဲဝင်ဆင်းနေကြတယ်သူတို့အဲ့ဒီအချိန်မှာပသိနေရီကောသလမင်းကြီးကလည်းပဲနေဇတ်ဒေသတွေမှာစူပူထကြွတောင်းကျမ်းနေတဲ့သဘုံရန်တွေကိုနှိမ်နှင်းပြီးတော့အောင်ဝဲရပြီးပြန်လာပြန်လာတဲ့အခါမှာဒီမင်းကြီးဟာနန်းတော်ကိုအရင်မဝင်ဘူးမြတ်စွာဘုရားစီကိုအရင်ဝင်မယ်ဆိုပြီးမြတ်စွာဘုရားကြောင်းတော်ကိုဝင်တယ်ဒီခါမှာမြတ်စွာဘုရားရှင်တရားပေးနေတဲ့အတွက်ကြောင့်မို့သူကြောင်းပြင်မှာပဲစောင့်နေတယ် အဲ့လိုကြောင်းပြင်မှာပဲစောင့်နေတဲ့အချိန်ဒီကဗာရတော်ဆိုပုံနာကလည်းပဲတရားနဲ့မိစေရာတိုက်ပွဲတွေဝင်နေတယ်အဲ့ဒီအချိန်မှာတဖြည်းဖြည်းညင်300မှာလည်းပဲမိုး300အချိန်ရောက်နေပြီတရားလည်းပြီးဆုံးတော့အဲ့ဒီအချိန်မှာတရားနဲ့မိစေရာတိုက်ပွဲဆင်နေတဲ့အချိန်မှာသူ့ရဲ့တရားတရားအားကောင်းလာဘာပဲဖြစ်ဖြစ်ငါမရှိလို့မလှူခဲ့တဲ့အတွက်ကြောင့်ဒီဘဝမှာဒီတထည်လေးတောင်နှစ်ယောက်ပေါင်းပြီးတော့ငါတို့ပြုလုပ်နေရတယ်သုံးဆွဲနေရတယ် ဘာပဲဖြစ်ဖြစ်ငါဒါကိုလှူတော့မယ်ဆိုပြီးချက်ချင်းမိမိကိုယ်ပေါ်မှာခြုံထားတဲ့တပည့်ကိုဆွဲချလိုက်တယ်အဲ့ဒီမှာဆွဲချပြီးတော့မြတ်စွာဘုရားခြေတော်ရင်သွားပြီးတော့အဲ့ဒီမှာမြတ်စွာဘုရားရှေ့ကိုပုံပြီးတော့တပည့်ကိုလှူလိုက်တာအဲ့ဒီမှာတပည့်ကိုလှူပြီးတာနဲ့တပြိုင်နက်တည်းဘာသာအဲ့ဒီဧကတတကပုံနာကြီးဟာဇိတံမီအောင်ပြီဇိတံမီအောင်ပြီဆိုပြီးတော့ကြွေးကြော်တာငါအောင်သွားပြီငါရဲ့အလူဒါနအောင်မြင်သွားပြီဆိုပြီးကြွေးကြော်တာ အဲ့ဒီကြွေးကြော်တဲ့အတန်ကိုပြင်မဲ့ကဟိုမှာပသိနေဒီကောသလမင်းကြီးကကြားနေရတယ်ဒါဘာတူလဲတကယ်အောင်ပွဲရနေတာကငါအခုဒီမှာအောင်မြင်ပြီငါအောင်ပြီအောင်ပြီဆိုပြီးဩနေတယ်ဇိတံမေအောင်ပြီမင်းငါဇိတံအောင်ပြီဆိုပြီးဩနေတယ်အဲ့တော့ဒါဘာတူလဲဆိုတော့အဲ့ဒီမှာမင်းကြီးလူလီများကဧကတတကပုံနာကြီးဖြစ်ပါတယ်ဒီလိုဆိုရင်ပုံနာကြီးခေါ်စားဆိုပြီးခေါ်လိုက်တယ် ခေါ်ပြီးတော့အဲ့ဒီမှာပတိလေဒီကောသလမင်းကြီးကနေသားမအောင်သင်္ကပါကိုအောင်တာလေကျွန်ုပ်ဟာမေ့စေတာကိုအောင်သွားပြီကျွန်ုပ်အတွင်းရန်ကိုအောင်သွားပြီဒါကြောင့်မို့ကျွန်တော်စိတ္တံမေအောင်ပြီငါအောင်ပြီလို့ဟောတာတကယ်အောင်မြင်ခဲ့တာကငါကတိုင်းပြည်မှာထကြွတောင်းကျမ်းပြီးတော့ဒုက္ခပေးနေတဲ့တပုံရန်တွေကိုငါအောင်မြင်ခဲ့တာအောင်မြင်သူဟာငါပဲအဲ့တော့အသိမင်းကြီးကအပြင်ရကျွန်ုပ်ကအတွင်းရန် အဲ့ဒီမှာနှစ်ယောက်ငင်းကုန်ဖြစ်တဲ့အခါကဲဒီလိုဆိုရင်မြတ်စွာဘုရားထံသွားမယ်ဆိုပြီးမြတ်စွာဘုရားထံရောက်တဲ့အခါအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလျှောက်ထားတဲ့ပတိနေရီကောသလမင်းကြီးကလျှောက်ထားတဲ့အခါကျတော့မှမြတ်စွာဘုရားကမင်းကြီးရဲ့တင်းအောင်မြင်တာကအပြင်းရန်ကိုအောင်တာတကယ်အောင်မြင်တဲ့ပုဂ္ဂိုလ်ကဟောဒီဧကတတက ပုံနာကြီးပဲတဲ့သူ့ရဲ့အတွင်းရမစ်စေတာစိတ်ကိုအောင်တာတဲ့အဲ့ဒီမှာအပြင်ကနေပြီးတော့တထောင်တန်းနဲ့ရံပြုတ်လာသူကို မိမိကတထောင်တန်းနဲ့ပြန်ပြီးတော့တိုက်ခိုက်လို့အောင်မြင်ပေမဲ့အဲ့ဒီပုဂ္ဂိုလ်ကို အောင်ပွဲရသူလို့ငါဖျားမဟောဘူးပဲမိမိစိတ်ကို အောင်နိုင်သူကိုသာအောင်ပွဲရသူလို့ငါဖျားဟောတယ်ဘာကိုအောင်နိုင်လဲကောင်ပုဂ္ဂိုလ်လဲအေးမိမိစိတ်ကို အောင်မြင်သူကိုသာငါဖျားက အောင်နိုင်သူလို့ဟောတာဒီကနေ့ဓမ္မစကုဓမ္မယုံကြီးမှာလာပြီးတော့တရားအားထုတ်နေတဲ့ပုဂ္ဂိုလ်များစိတ်ကိုအောင်မြင်ဖို့အတွက်တိုက်ပွဲဆွေးနေတာ ဟုတ်တယ်မလားမိမိစိတ်ကိုမစူစည်းနိုင်ဘူးမိမိစိတ်ကိုမထိမ့်သိမ့်နိုင်ဘူးဆိုရင် အောင်ပွဲရပါမလားဒါကြောင့်မို့ဒီကနေ့တရားစခန်းကိုမဟာသတိပဋ္ဌာန်ဝိပဿနာတရားလုပ်ငန်းစဉ်ကိုလာရောက်ပြီးတော့ဝင်ရောက်အားထုတ်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့စိတ်ကို အောင်ပွဲရဖို့အတွက်အောင်မြင်ဖို့အတွက်တိုက်ပွဲဝင်နေတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်ဒီစိတ်ကို အောင်မြင်မှသာ အောင်ပွဲရသူဖြစ်မှာပါဒါကြောင့်ဘုန်းကြီးတို့အခုဒီမှာလေးပဲ ဒီအလင်းရောင်နဲ့သွားမဲ့ပုဂ္ဂိုလ်ဟာမိမိရဲ့ဘဝကိုကုသောသောကဧကတတကပုံနာကြီးဟာအတိတ်ကမိမိမလှူဒန်းခဲ့လို့ဒီဘဝမှာဆင်းရဲတယ်ဒီအဝတ်ထည်လေးတစ်ခုတည်းကိုနှစ်ယောက်ပေါင်းပြီးတော့မှသုံးဆွဲနေရတယ်။အဲဒီတော့အတိတ်ကဒါနာကောင်းမှုတွေမပြုခဲ့လို့ဒီဘဝမှာဒီလိုဆင်းရဲနှုံးချတယ်။ငါဒီဘဝတော့ဖြင့်ငါရအောင်ပြုမယ်ဆိုပြီးတော့သူ့ရဲ့မေ့စေတာတရားကိုတခါတည်းအောင်မြင်အောင်တိုက်ခိုက်ပြီးတော့တရားတရားကအောင်မြင်မှုရခဲ့။အခုလည်းပဲ အဲ့ဒီလိုပဲဆင်းရဲနှုံချနေတဲ့ပုဂ္ဂိုလ်များအချို့အချို့ပုဂ္ဂိုလ်များ မကောင်းမှုအကုသိုလ်တွေကိုဆက်လက်ပြုလုပ်တယ်လို့အချို့အချို့ပုဂ္ဂိုလ်များကတော့မိမိရဲ့ဘဝကိုမိမိပြန်လဲသုံးသပ်ပြီးတော့ကောင်းစိတ်လေးမွေးပြီးတော့မိမိရဲ့ဝတ္ထုပစ္စည်းမလူတိုင်တောင်မှလှုပ်အားဒါနလှုပ်အားကုသိုလ်တွေမပြုကြဘူးလားစွမ်းနိုင်တဲ့ပုဂ္ဂိုလ်ကလည်းပဲမိမိစားမဲ့ထဲကမိမိဝုံးမဲ့ထဲကမိမိသုံးမဲ့ထဲကချိုးချံချွေတံပြီးတော့မိမိကတရားတန်သုံးမယ်ဆိုရင်90တန်လောက်သုံးမယ် မိမိကတထောင်တန်လောက်သုံးမယ်ဆိုရင်9000တန်အဲ900တန်လောက်သုံးမယ်100တန်ကိုတော့ဖြင့်ငါလှူမယ်တန်းမယ်ဟောအဲ့ဒီလိုကြိုးကြံပြီးတော့ဒါနကောင်းမှုတွေပြုသွားတယ်ကောင်းတဲ့အမှုတွေပြုတယ်ကောင်းတဲ့စကားကောင်းတဲ့ချူချူတာတာပြောဆိုတယ်အခုခေတ်ကလေးတွေဆိုတာပြောတာဆိုတာတွေအင်မတန်ယဉ်ကျေးတယ်ကောင်းတဲ့စကားပြောဆိုတယ်ကောင်းတဲ့စိတ်ကြံစီကိုပဲကြံစီတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ကတိဘဝလားဒုက္ကတိဘဝလား ဒီလိုဆိုရင် तू ဟာအမှောင်နဲ့သွားမှာလားလင်းနဲ့သွားမှာလားကိဆိုလိုက်အမိုက်ကလားအလင်းရွာသွားပြန်တော်လေတယောက်ပဲအမိုက်ကလားအလင်းရွာသွားရှာသူလဲတယောက်ပဲဆိုကြည့်ပါ ဟေးဘုန်းကြီးတို့ဒီမှာလည်းပဲတာရကလေးတစ်ခုရှိတယ်ဘုရားဆောဘုရားလက်ထက်ကသုပ္ပဗုဒ္ဓဆိုတဲ့လူနူလေးအဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာအင်မတန်ကိုကံဆိုးတဲ့ပုဂ္ဂိုလ်မဲချရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကကံဆိုးတဲ့ပုဂ္ဂိုလ်ပဲအဲ့ဒီမှာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကသူတော်သားရွာကြီးရှိတယ်ဘုံတောင်ရာစကားကြီးစုပေါင်းပြီးတဲ့နေတဲ့ရွာကြီးအင်ကြီးထောင်ကျော်ရှိတယ် အဲ့ဒီရွာမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာဒီလိုတောင်းရစားတောက်ပြီးတော့လုတ်ကမ်းပြီးတော့သူတို့ဘာခိုင်းတာတွေလုတ်ကမ်းပြီးတော့နေကြရတဲ့ရွာကြီးအဲ့ဒီရွာမှာဒီသုဘဗုဒ္ဓလေးတန်တေလေးတီးလာတဲ့အချိန်မှာပဲသူရောက်လာတဲ့အချိန်မှာပဲတန်တေသားလေးအဖြစ်နဲ့ရောက်လာတဲ့အချိန်မှာပဲအဲ့ဒီရွာကြီးကန်ဆူမှုမောင်ကြပါအလုတ်ပေးမဲ့လူတယောက်မှမရှိဘူးအလုတ်ခိုင်းမဲ့လူကိုယ့်ကိုအလုတ်ခိုင်းမဲ့လူမရှိဘူးသွားတောင်းမြန်တော့လေပေးမဲ့လူမရှိဘူးဒုက္ခတွေရောက်ကြတယ် အဲ့ဒီမှာရွာပေါ်ရပ်ပေါ်မှာပညာဉာဏ်နဲ့ပြည့်စုံတဲ့အဲ့ဒီပုဂ္ဂိုလ်ကမတို့ရွာမှာတော့ဖြင့်ကံဆိုးသူရောက်နေပြီကံဆိုးသူရောက်နေပြီအဲ့တော့ဒီပုဂ္ဂိုလ်ကမတို့ရွေးမှပဲဆိုပြီးရွာကြီးကိုအင်ကြီး900စီဟိုဘက်တစ်ချမ်းဒီဘက်တစ်ချမ်းရွေးလိုက်တယ်အဲ့လိုခွဲခြားလိုက်တဲ့အခါကျတော့မှအဲ့ဒီသုဘဗုဒ္ဓတန်တေသားလေးရောက်နေတဲ့ဘက်ကကံဆိုးသွားတယ် ဒီဘက်မှာရှိတဲ့ပုဂ္ဂိုလ်တွေကအားလုံးအလုတ်ကိုင်းနေရောသွားရန်တောင်းရန်စားတော့လို့လည်းရသွားတယ်။အဲ့ဒီအခါကျတော့မှဟိုဘက်က900ဖြစ်တဲ့ပုဂ္ဂိုလ်ကငါတို့ဘက်မှာကန်ဆိုးသူရောက်နေပြီ။အဲ့တော့ငါတို့250စီပိုင်းကြစို့ဆိုပြီး250စီပိုင်းလိုက်တယ်။အဲ့လိုပိုင်းလိုက်တဲ့အခါမှာလည်းပဲဒီပုပ္ပဗုဒ္ဓရောက်တဲ့ဘက်ကကန်ဆိုးတော့ပြန်တယ်။တောင်းစားလို့မရပြန်။အဲ့ဒီကနေပြီးတော့တခါတပိုင်းပိုင်းလိုက်ပြန်တဲ့တရားစိတ်စီ အဲ့ဒီလိုနဲ့ပိုင်းပိုင်းပိုင်းပိုင်းသွားလိုက်တာနောက်ဆုံးနှစ်အိမ်နှစ်အိမ်မှာပိုင်းလိုက်တဲ့ခါကျတော့မှအဲ့ဒီမှာသူ့အိမ်ရောက်သွားတယ်အဲ့ဒီမှာသူတို့ပဲဒါကန်ဆိုးသူတွေဒီထဲမှာရှိနေပြီဆိုပြီးရွာကနေပြီးတော့နှင်ထုတ်လိုက်ကြတယ်အဲ့ဒီလိုနှင်ထုတ်လိုက်တဲ့အခါကျတော့မှဒီမှာဇနီးမောင်နှံနှစ်ယောက်ကိုဝန်လေးလွဲပြီးတော့လျှောက်သွားနောက်အရွယ်ဒီဒီတောင်းစားတဲ့ခံမှာတောင်းမှပဲဇနီးသွားတောင်းလို့မရဘူးခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်သွားတောင်းမှခင်မုန်းတောင်းလာတဲ့အားလေးကိုမျှတာစား နောက်ဒါလေးနဲ့ဒီကုံလေးရင့်လာတဲ့ခါကျတော့မွေးဖွားမွေးဖွားလာတဲ့ခါကျတော့အဲ့ဒီမွေးဖွားလာတဲ့ကလေးဟာအယုတ်ဆိုးအကြီးတန်းတခါလေးနေရွယ်ပြနှခေါင်းပြအဲ့ဒီမှာအကုန်လုံးကလက်တွေကလည်းလက်ပြခြေပြဆိုတာလိုပဲအဲ့ဒီလိုမွေးလာတယ်အယုတ်အင်မတန်မှဆိုးရတယ်လူစင်မမီတဲ့ရုပ်ကလေးနဲ့မွေးလာတယ်မွေးလာတဲ့အခါယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကသူဇနီးကိုချော့မော်ပြီးတော့ကဲကွာမင်းသားလေးလည်းမွေးပြီးပြီ အဲ့တော့ငါတို့သူ့ကြောင့်မို့ဒုက္ခရောက်ရတယ်ငါတို့တရားလုံးကြီးဒုက္ခရောက်ရတယ်အဲ့တော့သူ့ကိုပြစ်တတ်ကြပါစို့ငါတို့သွားကြပါစို့ကိုကမိဘမိခင်စိတ်ဓာတ်နဲ့ကြည်ပေါ့မိခင်များဟာဘလောက်ဖက်သားသမီးရအယုတ်ဘလောက်ပဲဆိုဆိုမစွန့်ပြစ်နိုင်ဘူးဘလောက်ယောဂတွေဖြစ်ဖြစ်သူမစွန့်ပြစ်နိုင်ဘူးဒါမိခင်မေတ္တာပဲအဲ့ဒီမှာမိခင်မေတ္တာနဲ့သူမစွန့်နိုင်ဘူးမစွန့်နိုင်တဲ့အခါကျတော့ကဲဒီလိုဆိုရင်မင်းသာမေတ္တာနဲ့နေရတော့ငါတော့သွားပြီဆိုပြီးသွားတယ် အဲ့လိုသွားတဲ့အခါမှာဒီကလေးပိုက်ပြီးတော့သွားတောင်းရင်မရဘူးကလေးကိုတနေရာမှာတိတ်ထားပြီးတော့သွားတောင်းအဲ့လိုမှရတယ်အဲ့ဒီလောက်ကန်ဆိုးတဲ့ပုဂ္ဂိုလ်အဲ့ဒီလိုနဲ့ဘုန်းကြီးတို့ဒီမှာဒီကလေးလေးမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတောင်းရန်စားတော့ကျွေးမွေးပြီးတော့အဲ့ဒီကလေးသွားတတ်သွားနိုင်လာနိုင်တဲ့ကိုယ်တိုင်သွားနိုင်လာနိုင်တဲ့အကျွယ်ရောက်တဲ့အခါကျတော့မှအဲ့ဒီကျတော့မှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသာရင်ရော့ဟိုခွက်ကလေးယူဟောဒီမှာဟောဒီဒုက္ခလေးကိုင်း ကန်ပြီးတော့ဟိုအိမ်ကိုသွားတောင်းကြီးဆိုပြီးတော့ကလေးကိုလွတ်လိုက်တာအဲ့လိုလွတ်လိုက်လို့ကလေးအိမ်စီအိမ်ပေါက်ထဲဝင်သွားပြီဆိုမှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ပြစ်ပြရမိခင်ကတော့ပြစ်ပြရတဲ့သူ့ရဲ့ကံဆိုးသူအဲ့ဒါနဲ့ကိုယ့်ဟာကိုယ်ပဲလက်ပတ်တောင်းရရင်ကနေတနေ့သူကလည်းပဲစားဖို့တောက်ဖို့အတွက်မနေ့စားစားဖို့အတွက်လက်ပတ်ပြီးအိမ်စဉ်လက်တောင်းနေစဉ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီကနေ့ညာတော်နဲ့ကြည့်လိုက်တဲ့အခါဒုက္ခဗုဒ္ဓတရားရမယ်အရေးကိုမြင်တဲ့အတွက်ကြောင့်မြတ်စွာဘုရားက အဲ့ဒီမှာရှေ့ကနေပြီးတော့တရားဝေကြီးကျင့်ပန်းနေတယ်အဲ့ဒီချိန်မှာသုဘဗုဒ္ဓဟာတရားဝင်တရားတွေလက်ပတ်တောင်းရင်ကနေမြတ်စွာဘုရားရဲ့တရားပွဲကြီးလှမ်းမြင်တဲ့ခါကျတော့ဟာဒီကနေ့တော့ငါတော့ဟန်ကြပြီအလူဝဲကြီးနဲ့ကြုံပြီဆိုပြီးတော့ဝမ်းမြဝမ်းသာအဲ့ဒီကိုသွားလိုက်တဲ့ခါကျတော့အလူဝဲမဟုတ်ဘူးတရားအလူဝဲကြီးဖြစ်နေတယ်တခြားလူဝဲမဟုတ်ဘူးကလေးဘာပဲဖြစ်ဖြစ်မြတ်စွာဘုရားရဲ့တရားတော်ဆိုတာနာရခဲ့ပြီဆိုတာမတို့လို့ ဆင်းရဲသားအနုညာတပုဂ္ဂိုလ်တယောက်အနေနဲ့မြတ်စွာဘုရားတရားနာဖို့အင်မတန်ခရင်နဲ့ပြည့်တတ်ကြတယ်လည်းဝင်လို့မဖြစ်တော့အခုချိန်လေးမှာဒီခွင့်ရင်းလေးကိုတော့ပြင်ငါအရယူမယ်ဆိုပြီးတော့ပရိသတ်ရဲ့အစွန်ပြားကနေပြီးတော့သူ့ခွက်လေးနဲ့သူ့တုပ်လေးချပြီးတော့မြတ်စွာဘုရားတရားကိုရိုးရိုးသေးသေးစွတ်စွတ်ဆိုင်ဆိုင်နာကြားအဲ့ဒီအချိန်မှာမြတ်စွာဘုရားကလည်းသူ့အတွက်ပဲစောင့်ပြီးတရားဟောနေတာဆိုတော့အဲ့ဒီမှာဒါနသီလတက်ကမေကဆိုတဲ့ကထာကိုဒေသနာဒေသနာကိုအစဉ်အတိုင်းမြတ်စွာဘုရားဟောပေးတယ် ဟောပေးတဲ့ကံမှလည်းပဲသူ့ရဲ့နားစီကိုရောက်အောင်ဟောပေးတယ်သူပိဋကရဲ့အစွန်မှာရောက်နေတဲ့ပုဂ္ဂိုလ်သူကြားလာအောင်မြတ်စွာဘုရားကသူ့သူ့အတန်ကိုမြင့်ပြီးတော့ဟောပေးလိုက်တဲ့ကံသူမြတ်စွာဘုရားရဲ့တရားတော်ကိုနားကစိုက်ပြီးနားကြားခန္ဓာမှာညံသွင်းပြီးနှလုံးသွင်းပြီးရှုပွားရင်းနဲ့မြတ်စွာဘုရားတရားဆုံးတဲ့အခါကလာကြတော့အဲ့ဒီတုပ္ပဗုဒ္ဓဆိုတဲ့လူလူလေးဟာသောတာပတ္တိမဉ္ဇဉ်ပူဉ္ဇဉ်ရသောတာပန်တည်သွားတယ်။အဲ့လိုသောတာပန်တည်သွားတဲ့အခါကျတော့သူတွေ့တဲ့တရားတွေကိုမြတ်စွာဘုရားရှောက်ခြင်းတယ် तू အခုတွေ့နေပြီတရားတွေသိနေပြီသိတဲ့တရားတွေကိုမြတ်စွာဘုရားရှောက်ချင်တယ်ဒါပေမဲ့ပြည့်တတ်ကြတဲ့မှာ तू ဝင်လို့မဖြစ်ဘူး तू လိုယောဂါတွေဝင်လို့မဖြစ်ဘူးအဲ့ဒါနဲ့မြတ်စွာဘုရားကျောင်းတော်ပြန်မှပင်ကရှောက်မယ်ဆိုပြီးတော့တဏှာကနေစောင့်မြတ်စွာဘုရားကျောင်းတော်ပြန်လိုက်ဖို့တခါတကမှနေလိုက်ပို့ပြီးတော့ပြန်သွားတဲ့ခါကျတော့မမြတ်စွာဘုရားအကြောင်းတော်ကိုသွားတာအဲဒီခါမှာလမ်းကြီးတရားမင်းရဲ့ဗန္ဓုကပလာမြတ်ကျောက်ဖြာတင်းလို့ဘာအတွက်လဲကြည့်လိုက်တဲ့အခါသုပ္ပဗုဒ္ဓတရားရတာကိုတွေ့တော့မှသူ့ကိုတရားစမ်းကြည့်မယ်ဆိုပြီးစမ်းကြည့်တာ သုဘဗုဒ္ဓတဲ့မင်းဟာဒီရာဇကြိုမြို့မှာမင်းတော့အယုတ်ဆိုးတဲ့ပုဂ္ဂိုလ်လည်းမရှိဘူးမင်းတော့ဆင်းရဲတဲ့ပုဂ္ဂိုလ်လည်းမရှိဘူးတဲ့အဲတော့မင်းငါပြောခိုင်းတာကိုပြောမယ်ဆိုရင်မင်းရုပ်ဆင်းအင်္ဂါလည်းလှပစေရမယ်မင်းဘဝမှာတော့ဖြင့်တသက်လုံးသုံးဆလုံးမကုန်နိုင်အောင်ချမ်းသာအောင်ငါဆောင်ရွက်ပေးမယ်အဲတော့ငါပြောခိုင်းတာပြောမလားဘာလို့ပြောရမှာဘုရားဖြင့်ကိုးဝေရမဟုတ်ဘူးတရားဖြင့်ကိုးဝေရမဟုတ်ဘူးတန်ခါဖြင့်ကိုးဝေရမဟုတ်ဘူးလို့ပြောဆိုတော့အဲ့ဒီအချိန်မှာသုဘဗုဒ္ဓကဘာလဲသင်ဘသူလဲ တင်းဘသူလဲမေးတယ်ငါတရားပဲဟောင်းမေးတင်းကကျွန်ုပ်ရလူစင်းရဲ့သူစင်းရဲ့လို့တစ်ချိန်လုံးကကျွန်တော်ဆင်းရဲတာကျုပ်ဆင်းရဲတာမှန်ပါတယ်အခုချိန်မှာကျုပ်ဟာဆင်းရဲတာမဟုတ်တော့ဘူးတရားသီလတုဒ္ဒစာကစတဲ့သူတော်ကောင်းတရားတွေကျွန်တော်မှာပြည့်စုံနေပြီသူတော်ကောင်းဥစ္စာတွေကျွန်တော်ချမ်းသာနေပြီတဲ့ဘုရားအစရှိတဲ့သူတော်ကောင်းတွေကကျွန်ုပ်ကိုလူစင်းရဲလို့မတတ်မှတ်တော့ဘူးကျွန်တော်ဟာလူချမ်းသာဖြစ်နေပြီ အဲ့တော့သင်လိုတရားမျိုးနဲ့ငါဘက်ပြန်ပြီးတော့စကားမပြောလို့ငါရှိကဖဲအဲ့ဒီမှာသောတာပန်ဖြစ်တဲ့ဒီတုပ္ပဗုဒ္ဓလူလူလေးကမန်လွတ်လိုက်တဲ့ကတရားမင်းမနေနိုင်ဘူးချက်ချင်းခွာသွားရတယ်အဲ့ဒီမှာမြတ်စွာဘုရားတန်ရောက်တော့ဒီအကြောင်းလျှောက်ပြတော့မြတ်စွာဘုရားကအဲ့ဒီမှာတရားမင်းနဲ့သင်လိုတရားမျိုးတရားမပြောနဲ့တရားမင်းရာချီထောင်ချီပြီးတော့တရားတွေဝိုင်းပြောရင်တောင်မှသူ့ရဲ့တရားမပြတ်နိုင်တော့ဘူး ရိယာတို့ရဲ့တရားတရားဟာပြတ်နိုင်ပလားမပြတ်နိုင်ဘူးလားပြတ်နိုင်ဘူးဒါကြောင့်မို့အရိယာဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားဘုရားတရားတန်ခါယရဏသုံးပါးပေါ်မှာအင်မတန်ကိုခံရသွားတဲ့တရားတရားတွေဖြစ်သွားတယ်ဒါကြောင့်မို့အဲ့ဒီသုပ္ပဗုဒ္ဓလူလူလေးဟာအတိတ်ဘဝကသူမကောင်းမှုတွေပြုခဲ့လို့မကောင်းကျိုးတွေရတယ်ဒီဘဝမှာအမြဲတမ်းကံဆိုးဆုံးပုဂ္ဂိုလ်ဖြစ်ပေမဲ့လို့လည်းပဲအခုဒီဘဝမှာမြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုနာကြားနှလုံးသွင်းရှုပွားရင်းနဲ့ တရားအသိဉာဏ်တူတွေရသွားပြီဆိုတော့ဒီပုဂ္ဂိုလ်ဟာအမှောင်နဲ့သွားမှလားအလင်းနဲ့သွားမှလားကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲမိမိတို့ရဲ့ဘဝတွေကိုမိမိတို့ပြန်လဲသုံးသပ်ဒီဘဝမှာနေကြဘာမှလှုပ်လှုပ်တိုင်းကင်နေဘာမှမအောင်မြင်ဘူးဆိုရင်ကိုယ့်ဘက်ကကုသိုလ်မင်္ဂလာတွေဖြစ်အောင်လုပ်ရဘာမင်္ဂလာလဲကုသိုလ်မင်္ဂလာဆိုတာဒီကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာကုသိုလ်မင်္ဂလာပဲ ရသောအားဖြင့်ဘုန်းကြီးတို့ဒီမှာလူရတယောက်နဲ့တယောက်တွေ့ကြတဲ့အခါမှာမင်္ဂလာပါမင်္ဂလာရှိပါစေနှုတ်ခွန်းဆက်ကြဒါလည်းပဲအင်မတန်ကောင်းတဲ့လောကီမင်္ဂလာပါဒါပေမဲ့တကယ်မင်္ဂလာစစ်ကကုသိုလ်မင်္ဂလာပါကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်များမင်္ဂလာနဲ့ပြည့်စုံသွားတယ်ဘာမင်္ဂလာလဲဆိုကုသိုလ်မင်္ဂလာဒီကုသိုလ်မင်္ဂလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအဋ္ဌိကာရဏံတဲ့ဆိုဖြစ်တာအဲ့ဒီပုဂ္ဂိုလ်ဟာဒီကုသိုလ်မင်္ဂလာတွေပြည့်စုံနေတဲ့အတွက်အဋ္ဌိကာရဏဘုံတကူကြီးမယ် ။ဘာကြီးမှလဲ။ဘုံတကူကြီးမယ်တဲ့ဣတိကာရဏ။မိမိရဲ့ပြောသမျှဆိုသမျှတွေဩဇာအာဏာတွေတနေ့တခြားကြီးပွားလာလိမ့်မယ်တဲ့။ဩဇာအာဏာတွေတည်လာလိမ့်မယ်ကြီးမားလာလိမ့်မယ်တဲ့။နံပါတ်1ဩဋိကာရဏံတဲ့ကုသိုလ်မင်္ဂလာပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာမိမိဆောင်ရွက်နေတဲ့လုပ်ငန်းစဉ်အားလုံးစီးပွားရေးလုပ်ငန်းဖြစ်စေကျန်းမာရေးလုပ်ငန်းဖြစ်စေလူမှုရေးလုပ်ငန်းဖြစ်စေဘာသာရေးသာသနာရေးလုပ်ငန်းဖြစ်စေဆောင်ရွက်ပါ ကုသိုလ်မင်္ဂလာတွေပြည့်စုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်အလုံးကြီးပွားတိုးတက်ပြီးတော့အောင်မြင်ပါလိမ့်မယ်။နံပါတ်3တပ္ပတံပတ္တိကာရဏအလုံးစုံသောကောင်းကျိုးချမ်းသာတွေခွန်ကြီးတို့အခုဘုရားမှာပန်းလေးတစ်ပွဲပင်လူလူစီမီလေးတစ်တိုင်းပဲလူလူရေချမ်းလေးတစ်ခွက်တည်တည်လေးတစ်လုံးပဲလူလူဆူတောင်းကြတယ်။အခုဒီကုသိုလ်မင်္ဂလာပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာသူဆူတောင်းမှုကိုမလိုတော့ဘူး ကိုအလိုရှိတဲ့အချိန်ရောက်ပြီဆိုရင်အဲ့ဒီအလိုရှိတဲ့ကောင်းကျိုးတွေကကိုယ့်ကိုအကျိုးပေးလိမ့်မယ်။ဒါကုသိုလ်မင်္ဂလာတွေပြည့်စုံနေတာပဲ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီကုသိုလ်မင်္ဂလာတွေနဲ့ပြည့်စုံပြီဆိုရင်ကတော့ကောင်းကျိုးရမှာလားဆိုးကျိုးရမှာလား။ဟေးဒါကြောင့်မို့ကုသိုလ်မင်္ဂလာတွေပြုနေတဲ့ပုဂ္ဂိုလ်ဟာအမောင်နဲ့သွားမှာလားအလင်းနဲ့သွားမှာလား။အလင်းနဲ့သွားမှာ။နောက်တကဘုန်းကြီးတို့နံပါတ်3က ဇောတိဓမ္မပရာယဏပုဂ္ဂိုလ်အလင်းကနေပြီးတော့အမှောင်ကိုသွားတဲ့ပုဂ္ဂိုလ်အလင်းကနေပြီးတော့ဘယ်ကိုသွားတာလဲဟေးအမှောင်ကိုသွားနေတဲ့ပုဂ္ဂိုလ်ဒီဘဝမှာ ပြည့်ပြည့်စုံစုံချမ်းချမ်းသာသာနဲ့တကယ်ကိုပြည့်ပြည့်စုံစုံချမ်းချမ်းသာသာကြီးဖြစ်နေပါလေကဲနဲ့မကောင်းမှုအကုသိုလ်တွေပြုနေတဲ့ပုဂ္ဂိုလ်တွေရော မရှိဘူးလား မိမိရဲ့လောဘတွေကိုမတတ်နိုင်တဲ့အတွက်ကြောင့်မူတခါတည်းမကောင်းမှုတွေအကုသိုလ်လုပ်ငန်းတွေနဲ့ကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်တွေအများကြီးပဲအဲဒီမှာတသက်စားလို့မကုန်နိုင်လောက်အောင်ချမ်းသာပြီမယ်လို့လောဘမတတ်နိုင်လို့အကုသိုလ်လုပ်ငန်းတွေဆက်လုပ်နေတာတွေအများကြီးပဲဓမ္မမဟုတ်တချို့ပုဂ္ဂိုလ်ဟာအိမ်မှာဘာမစိုးကိုဝယ်ချမ်းပြီးစားနိုင်တယ်ဒါပေမဲ့လို့ဒီမှာတော့မသိဘူးမြန်မာနိုင်ငံမှာတော့တချို့ကအကုသိုလ်လုပ်ငန်းကိုသိပြီးတော့ ဝါသနာပါတဲ့ပုဂ္ဂိုလ်တွေလေသနာလေးခံပြီးတော့လိုက်ပြီးတော့သားကောင်တွေလိုက်ပြင့်နေတယ်ငှက်တွေလိုက်ပြင့်နေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားဗျာကဲတချို့ပုဂ္ဂိုလ်ဟာဆိုရင်အဲ့ဒါကိုယ့်ဟာကိုယ်ကိုပိုင်ကားကြီးမောင်းပြီးတော့တခါလေတခြားနေရာမှာသွားပြီးတော့ငါမျက်စိနဲ့ငါမြားနေတဲ့ပုဂ္ဂိုလ်ရောမရှိဘူးလားကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းလားဒီဟာတွေကို तू ဝယ်မစားနိုင်တာမဟုတ်ဝယ်စားနိုင်တယ်ဝယ်စားနိုင်ရင်လည်းပဲဒီအကုသိုလ်လုပ်ငန်းတွေလုပ်နေပြီဆိုရဲကောဒါ ဒါကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လားကုသိုလ်လုပ်လားအကုသိုလ်လုပ်လားအဲ့ဒီအကုသိုလ်လုပ်ငန်းကိုလုပ်နေပြီဆိုရင်အကျိုးပေးတော့ရောကောင်းကျိုးပေးမှလားဆိုးကျိုးပေးမှလားဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်ကြီးဟာအလင်းနဲ့သွားမှလားအမှောင်နဲ့သွားမှလားအတိတ်ကကုသိုလ်တွေပါခဲ့လို့ဒီဘဝမှာချမ်းသာတယ်ဟုတ်တယ်မို့လားဒီဘဝအလင်းရောင်နဲ့ရောက်နေပြီအဲ့ဒီအလင်းရောင်နဲ့ရောက်နေပြီကုသိုလ်ကံရဲ့အကျိုးပေးမှုကြောင့်ဒီမှာချမ်းသာကြွယ်ဝနေပြီ ဒါနာကောင်းမှုဆိုတာမြတ်စွာဘုရားကချမ်းသာရည်လန်းစဉ်တဲ့သီလစောင့်တဲ့ပုဂ္ဂိုလ်ကကျမ်းမာရည်လန်းစဉ်တဲ့သီလကုသိုလ်ကဘာဝနာပွားတဲ့ပုဂ္ဂိုလ်ကလွတ်မြောက်ရေးလမ်းစဉ်လမ်းစဉ်၃မျိုးမြတ်စွာဘုရားပေးခဲ့တယ်။အဲဒါဒါနကောင်းမှုတွေအောင်မြင်တဲ့ပုဂ္ဂိုလ်ကဒီဘဝမှာပြည့်စုံနေချမ်းသာတယ်။အဲဒီချမ်းသာတဲ့ပုဂ္ဂိုလ်ဟာဒီဘဝမှာသူတစ်ပါးရဲ့အသက်တွေကိုတတ်ဖြတ်မယ်ဆိုရင်တိလမပြည့်စုံတဲ့အတွက်အသက်ရှင်မှလားအသက်တူမှလားအသက်တူမှပဲ။ ဒါကြောင့်မို့မိမိပြုတဲ့ကံကောင်းတဲ့ကံပြုရင်ကောင်းကျိုးတွေလာမှာပဲမကောင်းတဲ့ကံပြုရင်မကောင်းကျိုးတွေဒုက္ခတိဘုံဘဝကိုမလာရောက်နိုင်ဘူးလားအဲ့လိုပုဂ္ဂိုလ်ဟာအလင်းရောင်နဲ့သွားတာလားအမှောင်နဲ့သွားတာလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတုတ်ဖဗုဒ္ဓဆိုတဲ့ဘုရားရှင်ကိုရောမြတ်ကြီးရဲ့ဘာကြီးတော်ဖြစ်တဲ့မင်းအဲ့ဒီသုဘဗုဒ္ဓမင်းဆိုတာကဒေဝရရဲ့ဖခင်မီးတော်ရတောရရာရဲ့ဖခင်မီးတော်မြတ်စွာဘုရားရဲ့ ဇနီးကျင်ရာဖြစ်တဲ့ရတော်ရာရဲ့ဖခင်မီးတော်ဖြစ်တယ်မြတ်စွာဘုရားရဲ့ရောက်ခမလည်းဖြစ်တယ်ပါကြီးတော်လည်းဖြစ်တယ်အဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားပေါ်မှာမကျေနပ်ဘူးမြတ်စွာဘုရားပေါ်မှာမကျေနပ်ဘူးဘာဘာကြောင့်မကျေနပ်တာလဲဆိုတော့မိမိရဲ့သမီးကိုလည်းပဲဆူလျားရက်တက်လက်ထက်ဒင်းညာပြီးတော့သားတယောက်နဲ့ပြစ်ထားခဲ့လို့မကျေနပ်ဘူးနောက်ပြီးတော့သူ့ရဲ့သားဖြစ်တဲ့ဒေဝရတ် ဒေဝရကိုလည်းပဲနေရာကောင်းမွန်စွာမပေးဘဲနဲ့ဖဲကျင်ထားတဲ့အတွက်ကြောင့်မို့မကျင်တတ်ဘူးအဲလိုမကျင်တတ်တဲ့အတွက်ကြောင့်ဒီနေ့မြတ်စွာဘုရားရှင်ခရောမြတ်ကြီးသူတို့ရဲ့မြို့သူနိုင်ငံကိုကြွလာတဲ့အခါကလည်းကြတော့မြတ်စွာဘုရားမြို့ရင်းကိုဆွမ်းခံကြွတန်ဃာတော်များနဲ့မြို့ရင်းဆွမ်းခံကြွမယ်ဆိုတဲ့အခါကလည်းကြတော့အဲ့ဒီသုဗ္ဗဗုဒ္ဓမင်းတရင်ကြားတဲ့အခါကလည်းကြတော့ကဲ ဒီဂေါရမဗုဒ္ဓဒီမြို့ထဲမှာဆွမ်းခံကြွလို့မရအောင်လမ်းပိတ်ပြီးတော့ငါတေတောက်ပွဲကြီးကျင်းပမယ်ဆိုပြီးတော့အဲ့ဒီလမ်းမကြီးပိတ်ပြီးတော့တေတာပွဲကြီးကျင်းပတယ်အဲ့ဒီကျင်းပတဲ့အချိန်မှာမြတ်စွာဘုရားရှင်ဘုရောမြတ်ကြီးချွတ်လာတယ်ချွတ်လာတဲ့အခါရှေးကနိဗ္ဗာန်ဆိုဖြစ်တဲ့ပုဂ္ဂိုလ်တွေကမင်းကြီးကိုတော်ဥတင်ကြတယ်မြတ်စွာဘုရားချွတ်လာလို့လမ်းလေးဖယ်ပေးပါအောင်ရေးမလို့ဘူးမဖယ်ဘူးအဲ့ဒီလိုတစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်သွားပြီးတော့ ပြောတဲ့ဆိုပေမဲ့လို့လည်းပဲအဲ့ဒီမှာလမ်းပင်မပေးတဲ့အခါခန္ဓာကြတော့ဘုရားရှင်ကိုရောမြတ်ကြီးပြန်ပြီးတော့လှည့်သွားအဲ့ဒီအချိန်မှာ သုပ္ပဗုဒ္ဓမင်းကြီးကသူ့ရဲ့ငယ်ကြုံဖြစ်တဲ့ပုဂ္ဂိုလ်တရားကိုလွှတ်လိုက်တယ်လိုက်သွားဒီအချိန်မှာဂေါရမဗုဒ္ဓဟာပြောသမျှတွေဖြစ်နေတယ်ပြောသမျှတွေမှန်တယ်ဒီတစ်ခါငါမှားအောင်လုပ်မယ်သူပြောတာတွေကိုငါမှားအောင်လုပ်မယ်အဲ့ဒီမှာလိုက်တော်စံဘာပြောလဲဆိုတာ အဲ့ဒီမှာမြတ်စွာဘုရားပြန်ချွတ်သွားတဲ့အချိန်မှာနောက်ကနေလိုက်တဲ့အခါမြတ်စွာဘုရားရှင်ဘုရောမြတ်ကြီးကဘာမိတ်ရှိလဲဆိုတော့သုပ္ပဗုဒ္ဓဟာငါဘုရားနဲ့တကွသံဃာတော်များကြွရမယ်လမ်းကိုပိတ်ပင်တဲ့အတွက်ကြောင့်မို့သူဟာဒီ9ရက်လွန်မြောက်တဲ့အချိန်9ရက်ပြည့်မြောက်တဲ့အချိန်မှာသူ့ရဲ့လေကားရင်းမှာနန်းတော်ရဲ့လေကားရင်းမှာပဲမြင်မျိုးပြီးတော့သေဆုံးလိမ့်မယ်သေဆုံးပြီးတော့မြင်မျိုးခံရလိမ့်မယ် ဘုရားရှင်ကိုလိုမြတ်ကြီးအဲ့ဒီမကောင်းမှုအကုသိုလ်ခံကြောင့်မြေမြူလိမ့်မယ်မြတ်စွာဘုရားမိတ်ရှိအဲ့ဒီအမိတ်ရှိတဲ့စကားကို ပြန်ပြီးတော့တို့တင်တယ်ဒီလိုဆိုရင်ငါသူပြောတဲ့စကားမမှန်အောင် ဟောဒီမြေပေါ်ကိုမနေဘူးငါနန်းပြတ်တပ်ပေါ်မှာတက်နေမယ်ဘုံခုနှစ်ဆင့်မြင့်တဲ့တက်တပ်ပေါ်မှာငါတက်နေမယ်အဲ့ဒီပေါ်မှာစားပွဲတောက်ပွဲအားလုံးပွဲတော်စားတွေကုန်ဖို့အဲ့ဒီမှာတကားပေါက်တိုင်းတကားပေါက်တိုင်းကိုအင်အားဗလကြီးမားတဲ့တကားဆောင်တွေထားမယ် တကယ်လို့ငါတတိမိတ်လျော့ပြီးဆင်းရင်တင်တို့လုံးဝပေါက်ဖွင့်မပေးနဲ့အဲ့ဒီမှာငါမဆင်းအောင်တင်တို့တားထားရမယ်ဆိုပြီးအမိန့်ပေးထားတယ်အဲ့ဒီလိုနဲ့အဲ့ဒီပေါ်နေလာတဲ့အခါ6ရက်မြောက်ခုနှစ်ရက်မြောက်တဲ့နေ့ကြတော့အဲ့ဒီသုပ္ပဗုဒ္ဓမင်းကြီးရဲ့စီးတော်မြင်းစီးတော်မြင်းကတခါလဲပေါ်ဟစ်ပြီးတော့ခီဟီပြီးတော့တခါလဲခုံပေါက်ပြေးသွားနေတယ်အဲ့ဒီအချိန်မှာနန်း တို့ပြတ်သက်ဘဝနေကြားနေတဲ့ကသူမြင်တယ်မေးဆိုပြီးတော့ကြည့်လိုက်တယ်နန်းလိုဘဝနေအဲ့ဒီနန်းပြတ်သက်ဘဝနေကြည့်တဲ့ကမြင်ကလည်းခုံပေါက်ပြေးပြီးတော့နေတော့ဒီမြင်ဟာသူထိမ့်မှပဲသူဟမ်းမှပဲရမယ်တခြားပုဂ္ဂိုလ်ဒီမြင်ကိုမထိနိုင်ဘူးအဲ့ဒါနဲ့သူဟာဆင်းမှပဲကိုယ်တိုင်ဆင်းမှပဲဆိုပြီးတော့ဆင်းတာအဲ့ဒီဆင်းတဲ့အချိန်မှာဒီအပေါက်မှာစောင့်ထားတဲ့အာယံပလကြီးမားတဲ့ပုဂ္ဂိုလ်ကြီးစောင့်ထားတာဒီတကားဘောက်ကိုဖွင့်မပေးဘဲနဲ့သူ့ကိုတားထားဖို့စောင့်တာ ဒါပေမဲ့လို့အဲ့ဒီဆင်းတဲ့အချိန်ကျတော့အရန်သိမ့်မယ်အဲ့ဒီအပေါက်ဆောင်တွေကတကားပေါက်ဖွင့်ပေးပြီးတော့တကားလေရံမြန်ရောက်အောင်ဆိုပြီးတွန့်တွန့်ပို့ပေးလိုက်တယ်ဒီတကားပေါက်ကနေရှေ့တကားပေါက်ရှေ့တကားပေါက်နေရှေ့တကားပေါက်အဲ့လိုနဲ့ဆင်းပို့လိုက်တယ်နောက်ဆုံးအောက်လေကားရင်းလေရောက်ရောမြေကြီးဟာတခါနဲ့အော်ဟီးပြီးတော့တခါနဲ့မြေကြီးဟက်တဲ့ကွဲပြီးတော့အဲ့ဒီမြေကြီးထဲမှာမြေမျိုးခံရတယ်ဒါကောင်းကျိုးလားဆိုးကျိုးလား သူအတိတ်ကပြုခဲ့တဲ့ကုသိုလ်ကံကြောင့်ဒီဘဝမှာမင်းစည်းစိမ်တောင်ခံစားရတယ်ဆိုတော့ကုသိုလ်ကံတွေဟာအောင်မြင်ခဲ့သလားမအောင်မြင်ဘူးလားအင်မတန်ကိုအောင်မြင်ခဲ့တယ်မြင့်မြတ်တဲ့ယောက်ျားဘဝဆိုတာမင်းစည်းစိမ်ဟာမြင့်မြတ်ဆုံးပဲအမျိုးသမီးဘဝဆိုတာဟာလည်းပဲမိဖုရားစည်းစိမ်ဟာမြင့်မြတ်ဆုံးပဲအခုမင်းစည်းစိမ်အမြင့်မြတ်ဆုံးဖြစ်တဲ့စည်းစိမ်ကိုသူခံစားရတယ်သို့တော်လည်းပဲအဲ့ဒီမှာဒီဘဝမှာမကောင်းမှုတွေပြုခဲ့တဲ့အတွက် အဲ့ဒီမှာမကောင်းကျိုးတွေခံစားရပြီးအပယ်ဆင်းရဲကိုရရောက်ရတယ်ဆိုတော့သူအလင်းရောင်နဲ့သွားတာလားအမှောင်နဲ့သွားတာလားအမှောင်နဲ့သွားတာဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမိမိတို့ရဲ့မျက်မှောက်အတူနေကြတဲ့ပုဂ္ဂိုလ်တွေမိမိမျက်မှောက်မှာတွေ့နေရတယ်အဲ့ဒီလိုအလင်းရောင်နဲ့ရောက်နေတဲ့ပုဂ္ဂိုလ်တွေဒီလိုမကောင်းမှုအကုသိုလ်တွေပြုကြတဲ့ပုဂ္ဂိုလ်တွေမတွေ့ဘူးလားအဲ့ဒီပုဂ္ဂိုလ်တွေဟာဘယ်ကိုသွားကြမလဲအေးဒါကြောင့်မို့ဘုန်းကြီးတို့အလင်းကလာပြီးအမှောင်နဲ့သွားတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားညာရှိပါတယ် ဆိုလိုက်အလင်းကလံအမတ်ရွာသွားရှာသူလဲတယောက်ပဲအလင်းကလံအမတ်ရွာသွားရှာသူလဲတယောက်ပဲဆိုလိုက်ပါ အဲနောက်တကနံပါတ်၄ဖြစ်တဲ့ပုဂ္ဂိုလ်ဇောတိဇောတိပရာယနာပုဂ္ဂိုလ်တဲ့နံပါတ်၄ပုဂ္ဂိုလ်သူကတော့အလင်းကနေပြီးတော့အလင်းရောက်စီကိုသွားနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကတော့သူ့ရဲ့အတိတ်ကံကြောင့်ဒီဘဝမှာပြည့်စုံနေပြည့်စုံပြီးတော့လည်းပဲဒီဘဝမှာပြုလုပ်တဲ့ပြုလုပ်မှုတွေဟာကာယကံသူစရိုက်ဝစီကံသူစရိုက်မနောကံသူစရိုက်ကောင်းတဲ့ဒါနသီလဘာဝနာဒီလုပ်ငန်းတွေပဲပြုလုပ်တယ်ပြောတဲ့ခံမှလည်းပဲကောင်းတဲ့စကားပဲပြောဆိုတယ်ကြံတဲ့ကြံစီဟာလည်းကောင်းတဲ့ကြံစီပဲကြံစီတယ် အဲ့လိုကြံစည်တဲ့အတွက်ကြောင့်မို့ဒီဘဝမှာကောင်းတာပြုကောင်းတာပြောကောင်းတာကြံတဲ့အတွက်ကြောင့်မို့အတိတ်ဒီမိမိရဲ့နောင်ဖြစ်လာမယ့်အနာဂတ်ဘဝမှာလည်းပဲကောင်းကျိုးရမှာလားဆိုးကျိုးရမှာလားဒုက္ခတိဘဝလားဒုက္ခတိဘဝလားခုမိမိတို့ရဲ့မျက်မှောက်မှာအဲ့လိုပုဂ္ဂိုလ်မျိုးတွေရောမရှိဘူးလားရှိတယ်နော်အဲ့ဒီမှာအတိတ်ကကုသိုလ်ကံတွေကြောင့်ဒီဘဝမှာပြည့်စုံနေချမ်းသာတယ်ဒီဘဝမှာလည်းကုသိုလ်ကောင်းမှုတွေပဲအစမပြတ်ပြုနေကြတဲ့ပုဂ္ဂိုလ်တွေအများကြီးပဲ ဒီနေ့ဘုန်းကြီးတို့မြန်မာနိုင်ငံမှာကြည့်လိုက်ရင်ဒီကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်တွေဟာလုံလုံများပြားပါရှင်းတော့ကဘုန်းကြီးတို့ဒီမှာသာသနာတော်မှာကြောင်းတက်ကြီးတွေရှိပါတယ်ဒါပေမဲ့တချို့ကျောင်းတွေမှာဆိုရင်အင်တန်သေးငယ်တွေအင်တန်လုံချာတဲ့ကျောင်းတွေအခုဆိုရင်ကျောင်းတက်ကြီးတွေကြည့်လိုက်အင်တန်ဟီးနေတာပဲကျောင်းကြီးတွေလူကြမ်းတယ်တူးတယ်ပဲလူကြတာတွေရှိတယ်စူပေါင်းလူတန်းကြတာတွေရှိတယ်အများကြီးပဲဗရန်တရားတွေအဲဒီလိုကျောင်းဆောင်ဝူတွေလူသလိုပဲ ဟိုတုန်းကဆိုရင်တန်ဃာတို့တွေမှာသင်္ကန်းကစားမပြည့်စုံဒါဘုန်းကြီးတို့ငယ်စဉ်ဘဝကပညာပညာသင်ကြားနေစဉ်ဘဝကသင်္ကန်းဆိုရင်အစုံလိုက်တော့မရဘူးတင်းမိုင်လေးတွေပဲလှူကြတယ်လှူနိုင်ကြတယ်ဧကတိမလှူနိုင်ဘူးအစုံလိုက်မလှူနိုင်တဲ့အခါကျတော့တင်းမိုင်ကြီးတွေဆိုတော့ဝက်လို့မဖြစ်ဘူးဝက်လို့မဖြစ်တော့ဘာလုပ်ရလဲဆိုတင်းမိုင်လေးနှစ်ထဲကိုဆက်ပြီးတော့ချုပ်ရတယ်အဲ့လိုဆက်ချုပ်တဲ့အခါကျတော့မှယုံတယ်ဧကတိယုံတယ်ဖြစ်လာတယ် အဲ့လိုကိုဆက်ပြီးချုပ်ပြီးဝဲရတယ်ဘုံကနောက်ပြီးတော့လည်းပဲသင်္ကန်းလေးတွေစုပ်သွားရင်ပြဲသွားရင်ကိုယ့်အကူချုပ်ရပေါက်သွားရင်ကိုယ့်အကူဖာပြီးဝဲရတယ်အဲ့လောက်ရှားပါတယ်ခင်အခုခေတ်မှာဆိုရင်တန်ဃာတော်တွေသင်္ကန်းဝိဇ္ဇာတွေဟာဒီသင်္ကန်းကိုအောင်တော်မဝဲနိုင်ဘူးဘုန်းကြီးတို့ယဟန်တို့တွေမဆိုထားနဲ့တာမဏေများတောင်မှဘုန်းကြီးတို့သင်္ကန်းတစုံဝတ်ပြီးပြန်လျှော်ပြီးမဝဲချင်ဘူးဒီသင်္ကန်းကိုတခါလေချောင်းနဲ့ကန်ပြီးပေးပုံထားကြလိုက်တယ်အဲ့ဒီလောက်ဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာပေါ်တယ် အဲ့လောက်လူတန်းကြတယ်လူဒါနတွေပြုကြတယ်အဲ့တော့ဒီဘဝမှာလည်းကုသိုလ်ကောင်းမှုတွေဒီမှာအဲ့လိုစစ်တိုက်ပြုနေကြတယ်ဆုံးဆိုရင်လည်းပဲဘုန်းကြီးတို့ဟိုခေတ်ကဘုန်းကြီးတို့ဆုံးခံသွားရတယ်ဆိုဟွာကြီးဝေးကြီးပါဘုံလောင်းတိုးစားရတယ်ဘုန်းကြီးတို့မြန်မာနိုင်ငံမန္တလေးဆိုတာဘုံလောင်းတိုးစားပါတယ်လေစတ္တဘာဝရတယ်ဆိုတာရှိတယ်ဘုန်းကြီးတို့တန်ဃာတော်တွေရဲ့စကားစတ္တဘာဝရတယ်မန္တလေးမှာနေမယ်ဆိုရင်အဲ့ဒီလေးခုကို ပြည့်စုံပါတဲ့ ဒီလိုဆိုရင်စတာဘာဝဆိုတာဘာလဲဆိုတော့စာဆိုတာစောစောထားတယ်ဒါဆိုတာဒုံပြေးဖြည်းဖြည်းသွားလို့မရဘူးတဲ့ဒုံပြေးတဲ့ဘာဆိုတာပုံလောင်တိုးတယ်ဝါဆိုတာအဲ့ဒီကြမှာဝါဝလေးနဲ့စားရမယ်တဲ့ဘုံလောင်းမတိုးရင်စောစောထပြီးတော့ မပြေးပဲနဲ့ဘုံလောင်းမတိုးရင်ဝါအောင်မစားရအောင်အဲ့ဒီလောက်ရှားပါတယ်အခုခေတ်ယဟန်တို့ရဲ့တပိတ်ကိုမစူထားနဲ့ကိုရင်သာမဏေလေးရဲ့တပိတ်ကိုဖွင့်လိုက် စွမ်းရည်တွေပြည့်ရှံနေတာပဲတပိတ်ပေါ်တပိတ်တွင်းနေမဟုတ်ဘူးတပိတ်ပေါ်မှာတင်ကိုပဲမုတ်ခဲပဲဘောစင်တွေတင်သွားရသေးတယ်အဲ့ဒီလောက်ပေါ်များတယ်ဘာကြောင့်လဲဆိုတရားဓမ္မတွေတရားတရားတွေကောင်းတာလားမကောင်းတာလားတရားတရားတွေအားကောင်းတယ်အတိတ်ကံကြောင့်ဒီဘဝမှာလည်းပြည့်စုံတယ်ဒီဘဝပြည့်စုံတာကိုမိလျော့မနေဘဲနဲ့ဆက်လက်ပြီးတော့ဒါနာကောင်းမှုတွေလည်းပြုတယ်သီလတွေလည်းစောင့်တယ်ဘာဝနာတရားတွေပွားများအားထုတ်တဲ့ပုဂ္ဂိုလ်ဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာ အလွန်များတယ်တရားရိပ်သာတွေမှာဆိုရင်တရားထုတဲ့ပုဂ္ဂိုလ်တွေများတယ်ဘုန်းကြီးရိပ်သာကနှစ်ပေါက်ဖွင့်ထားတဲ့ရိပ်သာပါစကန်းဖွင့်တဲ့ရိပ်သာမဟုတ်ပါဘူးအချိန်မရွေးလာပြီးတော့ကြည့်နိုင်ပါလေဘုန်းကြီးရိပ်သာကယောဂီတရားတရားကြောင့်အမြဲတမ်းရှိပါတယ်လူရသည်ကြောင်းပိတ်ရသည်ဆိုရင်၄၅၆ပါရှိပါတယ်တင်းညာတွင်ဆိုရင်ထောင်ကျော်ထိအောင်ရှိပါတယ်ဒါပေမဲ့အခုဒီနှစ်မှာနှစ်နှစ်လောက်ရှိသွားပါပြီလျှော့သွားပါပြီ၈၀၀ကျော်လောက်ပဲရှိပါတယ် အဲ့ဒီလိုယောဂီပုဂ္ဂိုလ်ကြီးဟာနေ့စဉ်တရားအထုတ်တဲ့ပုဂ္ဂိုလ်ကြီးအင်မတန်များပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒါနပြုတဲ့နေရာမှာလည်းပြုကြတယ်သီလတွေလည်းစောင့်တင်းကြတယ်ဘာဝနာတရားတွေရောပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေမများဘူးလားဒီပုဂ္ဂိုလ်တွေတည်တည်ချာမဲ့မှာဒုက္ကတိလားဒုက္ကတိလားဒုက္ကတိဘဝဆိုရင် အမှောင်လန်းလားအလင်းလန်းလားအေးအလင်းလန်းကိုသွားကြဒါကြောင့်မြတ်စွာဘုရားလက်ထက်က အဲ့ဒီလိုအလင်းလန်းကိုသွားနေကြတဲ့ပုဂ္ဂိုလ်ကြီးအနာရပိန်တထေတို့ဝိသခာတို့မရှိဘူးလားဒီပုဂ္ဂိုလ်တွေကတော့အတိတ်ဘဝကကုသိုလ်ကံတွေကြောင့်ဒီဘဝမှာလည်းချမ်းသာတယ်ချမ်းသာတဲ့ဘဝမှာလည်းပဲမြတ်စွာဘုရားမှုရှိတဲ့တန်ဃာတော်တွေကြောင်းဆောက်တူတယ်သင်္ကန်းလူတွေဆွမ်းလူတွေအမြဲမပြတ်လူတိုင်းနေတဲ့အတွက်ကြောင့်ဟောဒီဘဝကနေကွယ်လွန်သွားပြန်တော့လေပဲဒီပုဂ္ဂိုလ်တွေသူပတိဘုံကမရောက်ဘူးလားဟေးအပေဘုံကနေလွတ်ပြီးတော့ဟောနိဗ္ဗာန်ချမ်းသာတည်အောင်မရကြဘူးလားဗျာ ဒါကြောင့်ဒီပုဂ္ဂိုလ်တွေဟာအလင်းကနေပြီးတော့ဘယ်ကိုသွားတာလဲကဲဆိုလိုက်အလင်းကလားအလင်းရွာသွားရှာသူလဲတယောက်ပဲသွားရှာသူလဲတယောက်ပဲဆိုလိုက်ပါ ကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများအခုပုဂ္ဂိုလ်ဘယ်နှမျိုးပြီးသွားပြီလဲအမိုက်မောင်က နေပြီးတော့ဘယ်ကိုသွားတဲ့ပုဂ္ဂိုလ်အမိုက်မောင်က နေပြီးတော့အလင်းကနေပြီးတော့အလင်းကနေပြီးတော့အားလုံးလေးမျိုးပေါင်းလိုက်ရင်လမ်းဘယ်နှသွေးပဲရှိတယ်အေးအမိုက်မောင်တွေကနေပြီးတော့အမိုက်မောင်တွေသွားတဲ့ပုဂ္ဂိုလ်နဲ့အလင်းရောင်ကနေပြီးတော့အလင်းရောင်တွေသွားတဲ့ပုဂ္ဂိုလ်နှမျိုးပဲရှိတယ် အဲ့ဒီနှမျိုးကိုကြည့်လိုက်မိမိတို့ဟာဘယ်ကိုသွားမှလဲအလင်းရောင်နဲ့သွားမှလားအမှောင်နဲ့သွားမှလားအလင်းရောင်နဲ့သွားမယ်ဆိုရင်မိမိတို့ဟာ ကောင်းတဲ့စိတ်ထားဖို့မလိုဘူးလားစိတ်ကောင်းမွေးရမယ်စိတ်ကောင်းမွေးရမယ်နောက်ပြီးတော့မြတ်စွာဘုရားချမှတ်ထားတဲ့လမ်းစဉ်၃မျိုးချမ်းသာရေးလမ်းစဉ်ချမ်းသာရေးလမ်းစဉ်လွတ်မြောက်ရေးလမ်းစဉ်လမ်းစဉ်ဘယ်နှမျိုးလဲအဲ့ဒီ၃မျိုးကိုချမ်းသာခြင်းလေဆိုရင်ဒါနာကောင်းမှုမပြုရဘူးလား ကျမ်းမာပြီးတော့အသက်ရှိခြင်းရင်သီလမဆောင်ရဘူးလားလွတ်မြောက်ခြင်းနဲ့ဆိုရင်ဘာဝနာမပွားရဘူးလားအေးအဲ့ဒီလိုသုံးမျိုးလုံးမိမိတို့ကမိမိတို့ရဲ့စိတ်လေးတွေကိုပြုပြင်ပြီးတော့အဲ့ဒီလိုဒါနသီလဘာဝနာဆိုတဲ့ကောင်းမှုတွေကိုဆက်လက်ပြုလုပ်သွားရင်မိမိတို့ဟာဘယ်လမ်းစီကိုသွားမလဲအေးဘုန်းကြီးတို့အလင်းရောက်စီကိုသွားမယ်ဒါကြောင့်မို့နံပါတ်၄ပုဂ္ဂိုလ်ဖြစ်ဖို့လိုအပ်ပါတယ်ဟုတ်တယ်မို့လား အခုမိမိတို့ဟာလင်းရောင်တွေကလာခဲ့ပြီးအတိတ်ကကုသိုလ်ကံတွေကြောင့်ဒီဘဝမှာလူဖြစ်ပြီးဟုတ်တယ်မလားလူဖြစ်ပြီဆိုတော့ဒီလိုအင်မတန်မှချမ်းသာကြွယ်ဝတဲ့အင်အားကြီးမားတဲ့အမေရိကန်နိုင်ငံမျိုးကိုရောက်ရှိနေပြီဆိုတဲ့ကိုက အတိတ်ကံကောင်းလို့လားမကောင်းလို့လားအတိတ်ကံကောင်းတဲ့အတွက်ကြောင့်မို့ဒီမှာချမ်းသာကြွယ်ဝတဲ့နိုင်ငံတော်ကြီးရောက်ပြီးတော့အခုမိမိတို့လည်းပဲပြည်ပြည်စုံစုံပြည်ပြည်ဝဝချမ်းသာတယ်မိမိတို့လည်းပဲပြည်ပြည်စုံစုံသုံးဆွဲနိုင်တယ်ဘုရားဘာသာဝင်များပြည်ပြည်မိမိတို့နိုင်ငံမှာပြန်ပြီးတော့ ဒါနကောင်းမှုတွေလည်းပြုကြတယ်သီလတွေလည်းစောင့်ကြတယ်ဘာဝနာကမ္မထတရားတွေလည်းမပွားများကြဘူးလားဒါကြောင့်မိမိတို့တည်တည်ချမ်းမဲ့မှာပဲကိုသွားမှာလေအလင်းရောင်ကိုသွားမှာဒါကြောင့်မို့ယနေ့ဒီလမ်းနဲ့တွေ့ကြရရွေးချယ်လမ်းနဲ့တွေ့ဆိုတဲ့အလင်းရောင်ကိုသွားမလားအမှောင်ထဲကိုသွားမလားဆိုတဲ့လမ်းနဲ့တွေ့မှာမိမိတို့ဟာဘယ်လမ်းကိုသွားကြမလဲဒီဒါကြောင့်ဒီပုဂ္ဂိုလ်လေးမျိုးတရားတော်လားအတိုင်း မိမိတို့လိုက်နာကျင့်သုံးကြပြီးတော့မိမိတို့ကိုအလင်းရောင်တွေကနေပြီးတော့အလင်းရောင်ကိုတွားနိုင်သောပုဂ္ဂိုလ်များ ဖြစ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့မိမိရဲ့တရားကိုဒီနေ့ညီကုန်းချုပ်ပါလိမ့်။သာဓု